ယနေ့24ရက်10လ2020ခုနှစ် Quantum Bodies USA မှာကြီးမှုပြီးတော့ကျင်းပတဲ့ယနေ့ဝိပဿနာလူပိတရားပွဲဦးဇင်းတို့ဉာဏ်စဉ်အပိုင်းနေတရားဓမ္မပေါင်းသူတော်ကောင်းတို့နားလေသဘောပေါက်ဖို့ရအတွက် စာပြီးတော့ဟောခဲ့တာသမတနာညာအပိုင်းမှာအနေဆလက္ခဏာဟောပေးခဲ့ပြီဒုက္ခလက္ခဏာလည်းဟောပေးခဲ့ပါပြီယနေ့ဟောပေးမဲ့တရားကတော့အနတ္တလက္ခဏာအနတ္တလက္ခဏာနဲ့ပတ်သက်ပြီးတော့နားလေသဘောပေါက်သွားဦးဇင်းတို့ဒကာတော်မတွေ ဦးဇင်းတို့စွန့်နိုင်သမျှစူးစမ်းပြီးတော့တရားတော်မှအပေါင်းတော်ကောင်းတို့တွေကိုနားလည်အောင်ဟောပြပါမယ်အနတ္တသာသနာမြတ်စွာဘုရားရဲ့သာသနာကိုသုံးလိုက်တဲ့အခါကျတော့အနတ္တသာသနာလို့သုံးလို့ရှိပါတယ်။ဘာကြောင့်လဲဆိုတော့လောကကြီးကအတ္တနဲ့နေတဲ့လောကကြီး အတ္တနဲ့ယူထားတဲ့လောကကြီးထဲမှာဗုဒ္ဓဘုရားရှင်ပွင့်တော်မူတဲ့အချိန်ကြတော့မှမြတ်စွာဘုရားကအတ္တမဟုတ်ဘူးချက်သားတို့အကုန်လုံးက အနတ္တအဲ့ဒီလိုပြောမှဘုရားပွင့်မှ အနတ္တဆိုတာနားလေသဘောပေါက်တာ အကျမ်းအပြင်အကျမ်းပြင်းအပြင်ကတော့အနိစ္စမမြဲတာကလည်းမြင်းနေကြရတာရသော်ဘုရားလိုချင်တဲ့မဲ့ညာဖုန်ညာရဖို့ရအတွက်ယုတ်ဓမ္မနန္ဓမ္မတွေရဲ့အနိစ္စဘိုင်းနာဒီလောက်မတွေ့ရပါပဲအပြင်းပန်းအနိစ္စကြတော့တခါတည်းသေပြန်ပြီအနိစ္စအော်လှုပ်ထတာလေးပျက်စီးပြန်ပြီအနိစ္စဟိုမှာတခါတည်းပန်းမင်လေးတွေပွင့်လာပြန်ပြီတောနေကျွေးပြန်ပြီ မမြဲဘူးဆိုတာ တလောက်ကတော့လောက လူတွေကမြင်နေကြတာအဲ့တော့အနေဆာမသိဘူးလားဆိုတာအနေဆာလည်းသိကြတယ်ဟာဒုက္ခလည်းနာလိုက်တာကြိုက်လိုက်တာဝေဒနာတွေတက်လိုက်တာနာလိုက်တာဒုက္ခဒုက္ခဒုက္ခဟောဒီဒုက္ခမျိုးလည်းသိတာအနတ္တကြတော့မမြင်နိုင်ကြတော့ဘူးအနတ္တကြတော့သိဖို့ခက်သွားတယ် ဦးစင်ဩစတြေးလျရောက်စားကတရားဩစတြေးလျအဖြူဖိုးကြီးတယောက်နဲ့တရားဆွေးနွေးတော့ तू က तू သိချင်တာလေး तू ကဗုဒ္ဓဘာသာလေးတော်တော်လေးကို तू ကလေ့လာပါတယ်တဲ့လေ့လာတဲ့အခါကျတော့ဘာတွေမရှင်းတာရှိတော့မေးတော့အဲ့ဒီအနတ္တဆိုတာကြီးကိုလက်မခံနိုင်ဘူးဖြစ်နေတာတဲ့အနိစ္စကိုလည်း तू လက်ခံပါတယ်ဒုက္ခကိုလည်း သူလက်ခံပါတယ်အဲ့ဒီအနတ္တဆိုတာကြီးကို तू လက်မခံနိုင်ဘူးတဲ့ तू စိတ်ထဲမှာအဲ့နဲ့ဦးဇေယပြောတယ်အနတ္တဆိုတာအစိုးမရတာမပိုင်တာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးမပိုင်မှုအစိုးမရဘူးအနတ္တအဲ့တော့ဒီခန္ဓာကိုယ်ကြီးထဲမှာအခု ခေါင်းကစပင်းတွေရှည်ထွက်လာတယ်ဆိုင်သွားသွားညှက်နေရတာအဲ့ဒီဆံမင်းတွေကိုမရှင်နဲ့လို့အမိတ်ပေးနိုင်လို့လားငါအဲ့လိုတော့မရဘူးအခုခန္ဓာကြီးရဲ့အိုမင်းလာပြီမို့လားလို့အခုအသက်80ကျော်ကျော်ဝန်းကျင်ရှိပြီသူပြောတယ်ဒီအိုရာကြီးကိုမအိုပါနဲ့လို့အမိတ်ပေးလို့ရသလား အဲ့လိုတော့မရဘူးဒီခန္ဓာကြီးကကြိုက်တာမူးတာဝေတာတွေရောမဖြစ်ဘူးလားဖြစ်တယ်အဲ့ဒီဖြစ်တာတွေကို မဖြစ်နဲ့လို့ပြောလို့ရသလားမရဘူးအခုကဲဟိုမှာယိုရပြန်ပြီပေါက်ရပြန်ပြီတော်နေသွားရပြန်ပြီရေချို့ပေးရပြန်ပြီပူလုံးလို့တော်နေ အေးလုံးလို့နှွေးအောင်လှုပ်ပေးရပြန်ပြီအဲ့ဒီလှုပ်ပေးနေရတဲ့သဘာဝတွေကို မဖြစ်ပါနဲ့လို့ပြောလို့ရသလားမရဘူးလေအဲ့ဒါကိုဗုဒ္ဓကအနတ္တလို့ပြောတာဆိုဩသူသဘောပေါက်သွားပြီသဘောပေါက်သွားပြီဘာလို့လဲဆိုတော့အရာရာအလုံးကိုငါကိုငါဟာငါ့ဥစားဆိုပြီးတော့အကုန်ဆွဲထားတာလေဆွဲထားတော့ဒီအရာတွေတစ်ခုဟာမြတ်စွာဘုရားဒီကြောင့်မို့အကုန်လုံးတပ်ပေဓမ္မာအနတ္တာမြတ်စွာဘုရားပထမအနိစ္စတုံးကဓမ္မာမသုံးဘူး သဗ္ဗေသင်္ခါရအနိစ္စသင်္ခါရတရားတွေဟာ အနိစ္စပဲဒီနေရာမှာသင်္ခါရလို့ယူလိုက်တာက အကြောင်းတရားတွေနဲ့စုပေါင်းထားတာကိုသင်္ခါရလို့ပြောတာအကြောင်းတရားတွေမြောင်များစွာတွေနဲ့စုပေါင်းစုပေါင်းထားရတဲ့သင်္ခါရတရားတွေသည်အနိစ္စမမြဲဘူးလို့မြတ်စွာဘုရားပြောတာစုပေါင်းထားတယ်ဆိုတာ ကြည့်လေအခုတစ်ပင်လေးတစ်ပင် ကြီးထွားဖို့သူ့အတူတခါတည်းရေတွေမြေတွေစုပေါင်းပေးထားမီးလေးအလင်းရောင်ရဖို့စီမီခွက်ဆိုရင်လည်းပဲမီးစာနဲ့စီနဲ့နော်အကုန်လုံးပေါင်းပေးထားမှအလင်းရောင်လေးရတယ်ဒီကလျှက်စစ်မီးဆိုရင်လည်းကြည့်ပါလားသူ့အတူဝါယာကြိုးတွေနဲ့မျိုးမျိုးသူကပေါင်းစုံထားတဲ့အခါကျမှအလင်းရောင်လေးရဒါကြောင့်မို့သင်္ခါရတရားတွေဆိုတာ အကြောင်းတရားတွေနဲ့စုပေါင်းဖွဲ့စည်းထားတဲ့အဲ့ဒီသင်္ခါရတရားတွေကိုဆိုလိုတာအဲ့ဒီသင်္ခါရတရားတွေဟာမြတ်စွာဘုရားချစ်သားတို့မင်းတို့ကြည်တယ်လောကကြီးမှာဘာတစ်ခုမှမြဲတာမရှိဘူးအဲ့ဒီသင်္ခါရတရားတွေဟာနော်အဲ့ဒီစုပေါင်းထားတဲ့သင်္ခါရတရားရဲ့အစုအဝေးတွေမှန်သမျှသည်အလုံးဟာမမြဲလို့ဘုရားက အနိစ္စတဗ္ဗေသင်္ခါရအနိစ္စ သဗ္ဗေသင်္ခါရဒုက္ခအဲ့ဒီအစုပေါင်းအစုဝဲနော်လောက်ထားတဲ့အကြောင်းတရားတွေနဲ့စုပေါင်းထားတဲ့အရာတွေမှန်သမျှဟာအလုံးဟာဒုက္ခပဲဖြစ်ချင်းပြက်ချင်းတွေဖြစ်နေတာတွေဒုက္ခကတော့ဒါအဆုံးစုံဖះလိုချင်တဲ့ဒုက္ခပေါ့နော်ဝိပဿနာဉာဏ်နဲ့မြင်နိုင်တဲ့ဒုက္ခအဲ့တော့အဲ့ဒီသင်္ခါရတရားဆိုတဲ့ဖြစ်ချင်းပြက်ချင်းတွေအကုန်လုံးဟာ ဒုက္ခမြတ်စွာဘုရားအနတ္တကြတော့သဗ္ဗေဓမ္မာအနတ္တတဲ့မြတ်စွာဘုရားအနတ္တလို့သုံးလိုက်တဲ့အနတ္တနေရာကြတော့ဓမ္မာတဲ့ဓမ္မဆိုပြီးတော့ဒီနေရာကြတော့ तू ကအနိစ္စသင်္ခါရနိစ္စသင်္ခါရဒုက္ခထက်ကို तू ကအနတ္တကြတော့ပို့ပြီးကျယ်ဝန်းသွားတာဓမ္မတွေဟာ အကုန်လုံး အနတ္တ ဥပမာနိဗ္ဗာန်နိဗ္ဗာန်ကလည်းအနိစ္စဒုက္ခလားဆိုမဟုတ်ဘူးသူအနတ္တတဲ့ပါဝင်သွားတာသူရဲ့တသက်တည်နေတဲ့အရှိတရားဘယ်အကြောင်းတရားတွေနဲ့မှ तू ပြုပြင်ထားတာမဟုတ်ဘူး तू ကနိဗ္ဗာန်ကြတော့အဲ့ဒါကြောင့်မို့အနတ္တလို့ပြောလိုက်တဲ့အခါကျတော့ပြုပြင်စီရင်တတ်တဲ့သင်္ခတတရားတွေရောအသင်္ခတဓာတ်နိဗ္ဗာန်ဟော အသင်္ခတတနိဗ္ဗာန်တရားတော်မြတ်ကြီးကိုအကြောင်းတရားတွေနဲ့သူကပြုပြင်ပေးထားတာစီစဉ်ထားတာမဟုတ်ဘူးသူ့ရဲ့အရှိတရားတက်တက် ဖြစ်တဲ့ဒီနိဗ္ဗာန်အဲ့ဒီတရားတွေဟာလည်းအကုန်လုံးအနတ္တတဲ့ကိုဝင်သွားတယ်ကြောင့်မို့အနတ္တလို့သုံးလိုက်ပြီဆိုတာနဲ့အလုံးစုံသောယုတ်ဓမ္မနန္ဓမ္မအာလုံးသည် အနတ္တအတ္တမဟုတ်ဘူး ကိုပိုင်မဟုတ်ဘူးအစိုးမရဘူးမပိုင်ဘူးမဆိုင်ဘူးအဲ့ဒါကိုလောကလူတွေကကြတော့အတ္တလို့သူကစွဲယူထားတာဝိညာဉ်လေးရှိတယ်ဒီဝိညာဉ်လေးကသူတို့ကဘလို့ယူကြလဲဆိုတော့ဟိုးရှေ့ခက်ကတရားအထုတ်တဲ့ပုံကိုယ်တွေကတရားအထုတ်ပြီးဗြဟ္မပြည်ရောက် မြမပြည်ရောက်တော့အဲ့ဒီမှာလည်းပထမဦးဆုံးရောက်နေတဲ့မြမလည်းရှိတယ်အဲ့ဒီမြမကြီးကလည်းသူတယောက်တည်းနေရတော့ကြာတော့ငင်းငွေ့သူကလည်းတခါတည်းအဖေါ်တွေအပေါင်းအသင်းတွေလိုချင်တာအဖေါ်တွေအပေါင်းအသင်းတွေလိုချင်တဲ့အချိန်ကာလကြတော့အဲ့ဒီမှာသူစိတ်ကြံလိုက်တဲ့အချိန်ဒီကလည်းလူပြည်ကလည်းတရားဓမ္မအားထုတ်လို့သေသွားတဲ့ပုဂ္ဂိုလ်ကလည်းကံလျောက်အဲ့ဒီမှာသွားဖြစ်သွားဖြစ်တဲ့အခါကျတော့ဟိုကမြမာကြီးကလည်း ဩငါစိတ်ကူးလိုက်တာနဲ့ဒီကောင်တွေတယောက်ပြီးတယောက်ပေါ်ပေါ်ပေါ်ပေါ်လာရတယ်အဲ့တော့ तू ကလည်းသူ့ကိုယ်သူ तू ဖန်သိနေလို့ထင်တယ်သူ့ရဲ့အတိတ်ကံတွေကလည်းအာကြီးတဲ့အခါရောက်တော့ဗြဟ္မာကြီးကတော်တော်နဲ့လည်းမသေးဘူးအဲ့တော့နောက်လာတဲ့ဗြဟ္မာလေးတွေကသေးသေးပြီးတော့တခါလူပြည်သွားဖြစ်အတိတ်ဘဝတုန်းကဗြဟ္မာပြည်ကလာတဲ့ပုဂ္ဂိုလ်ဆိုတော့လူပြည်ပြန်ရောက်တော့လေဒီတရားတွေပဲပြန်ပြီးအထောက်ချင်စိတ်ပြန်ပေါက်တယ် ပြန်ပေါက်တဲ့အခါကျတော့တရားတွေပြန်အာထုတ်ပြန်အာထုတ်တဲ့အခါကျဟောပြန်တွေ့ရပြီဟာငါတို့ကိုဖန်သင်းတဲ့ဗြဟ္မာကြီးရှိတယ်အဲ့ဒီဗြဟ္မာကြီးကငါတို့ကိုသူဖန်သင်းလိုက်လို့အဲ့ဒီရောက်လာလို့လည်းအရင်ကပြောဘူးတယ်အခုကျတော့ငါတို့ကအဲ့ဒီကနေသေပြီးတော့တခါဒီပြန်လာဖြစ်ပြန်တယ်အဲ့ဒီဗြဟ္မာကြီးကတော့အခုချိန်ထိတင်းနေတယ်မြဲနေတယ်ရှိနေတယ်သူအဲ့လိုလဲမြင်တယ်အဲ့လိုလဲသွားစွဲထားတယ် နောက်ပြီးတော့ဘဝတွေပြန်ကြည့်လိုက်တဲ့အခါကျတော့အဲ့တုန်းကလည်းဗြဟ္မာဖြစ်တယ်ဗြဟ္မာဘဝသေးခဲ့တယ်အဲ့ဒီတုန်းကအတ္တဆိုတဲ့ဝိညာဉ်လေးအကောင်လေးနော်ဝိညာဉ်ကောင်လေးအဲ့ဒီဟာလေးကကူးနေတာ तू ကကြတော့မသေးဘူးဟောတတရဒိဋ္ဌိအဖြစ်ပြန်ပြီးတော့စွဲပြန်အဲ့ဒီလိုနဲ့တချို့တလေကကဘာ80ကဘာ40အဲ့ဒီလောက်ထိပြန်ကြည့်နိုင်တယ်ကြည့်နိုင်တဲ့ပုံကွယ်တွေလည်းကဘာတွေပြန်ကြည့်လိုက်တဲ့အခါကျတော့ အော်ခန္ဓာကြီးကတော့ပြောင်းတာသူတို့ကမြင်ရတယ်ခွေးဘဝနေပြီးတော့သေသွားပြီတခါလူဖြစ်ပြန်ပြီလူဘဝနေသေးတယ်နတ်ဖြစ်ပြန်ပြီနတ်ဘဝနေသေးတယ်တခါအပေပြန်ဖြစ်ပြန်ပြီအာတဘဝပြီးတဘဝ तू ကသွားနေတယ်ဒါပေမဲ့ဒီထဲမှာရှိနေတဲ့အတ္တဆိုတဲ့ဝိညာဉ်ကောင်လေးအတ္တကောင်လေးကတော့ तू ကအမြဲမပြတ် तू ကခုံကူးနေတယ် तू က တဘွားပြီးတဘွားခန္ဓာကြီးတာအခွန်ချွတ်လဲနေရတာဒီအတ္တကောင်လေးကတော့မသေးဘူးတည်တယ်မြဲတယ်အဲ့ဒီအတ္တလေးကရှိတယ်သူတို့ကအတ္တလေးကိုယူဆထားတာဒီအတ္တလေးနဲ့ပဲလူတွေဟာခံစားတယ်မှတ်သားတယ်ခံစားကြတယ်ကောင်းတာဆိုတာတွေဒီအတ္တလေးနဲ့ပဲအကုန်လုံးမှီပြီးအကုန်ဖြစ်နေတယ်လို့ဖះမပွင့်ငင်ကလည်းအဲ့ဒီလိုယူထားတာပဲဖះပွင့်တော့လည်းအဲ့လိုယူထားတာ အဲ့လိုယူထားလို့တနေ့ကျတော့သစ္စကပရပိုက်သစ္စကပရပိုက်ကရသော်ဖျားနဲ့မတွေ့ခင် အရှင်အတ္တစီမထေဆိုတာအရှင်သာရိပုတ္တရာတို့တရားဟောတဲ့ပိသဝဂီ၅ဦးထဲမှာပါတဲ့အရှင်အတ္တစီမထေကိုတွေ့တယ်အရှင်ဘုရားရှင်ဘုရားတို့ရဲ့ဆရာဖြစ်တဲ့ဂေါရမဘုရားဘာတွေများ တပည့်တွေကိုဟောပြောဆုံးမပါလဲ။ အရှင်အတ္တတိမထေရလည်းအနတ္တလက္ခဏာတုံမှာမြတ်စွာဘုရားဟောလိုက်တဲ့အတိုင်းပဲရူပံဘိက္ခွေအနတ္တဝေဒနာအနတ္တသင်ညာအနတ္တသင်္ခါရဝိညာဏအကုန်လုံးအနတ္တယောဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီတရားတွေဟာအနတ္တပဲကိုယ်ပိုင်မဟုတ်ဘူးအဲ့လိုပဲဆုံးမပါတယ်သစ္စကပရပိုက်ကဒီနေ့ကြားလိုက်ရတာ မကောင်းတဲ့သတင်းကြားလိုက်ရတာပဲဒီနေ့ကြားခြင်းမြင်ရခြင်းဟာ မကောင်းစွာကြားရခြင်းမြင်ရခြင်းပဲတဲ့ဆိုပြီးတော့သူ့ရဲ့တပည့်တွေရှိတဲ့အဲ့ဒီမှာပါလီမန်ဘက်ကိုသွားပြီးတော့ကဲဒီနေ့လာကြဟေဂေါရမဗုဒ္ဓကိုငါသွားပြီးဆုံးမအောင်မယ်သူတပည့်တွေကိုပြောဆို ဆုံးမနေတာဒီကမှားနေတော့ငါသွားဆုံးမရအောင်မယ်မင်းတို့ ငါနဲ့လိုက်ခဲ့တပည့်တွေ၄500အကုန်ခေါ်သွားလမ်းကျတော့ပြောသေးတယ်ဗုဒ္ဓဗုဒ္ဓလို့အမည်ခံနေတဲ့ပုံကိုယ်တွေတဲ့ငါနဲ့မြန်တွေးလိုက်လို့ငါမေးခွန်းမြန်မေးလိုက်လို့ကတော့အကုန်လုံးချွေးပြိုက်ပြိုက်ကြသွားတာပဲတဲ့ငါ့ကိုပြန်ပြီးတော့ဖြေနိုင်ဖို့မေးခွန်းနဲ့ငါ့ကိုပြန်လုပ်ဖို့ဆိုဘယ်သူမှကိုမရှိဘူးတဲ့လူတွေမပြောပါနဲ့ကွာတဲ့အဲ့လမ်းဘေးကတင့်ကုတ်တော်ကြီးတော်မှာငါမေးခွန်းမေးရင် အဲ့သင်္ကုတ်တော်ကြီးကလည်းဒူချာပတ်ချာရမ်းသွားမှာဟောသူ့ကိုသူသူကအဲ့လိုကိုထင်ပြီးတော့တပည့်တွေခေါ်ပြီးတော့လာရသော်ဘုရားထံသွားတော့ရသော်ဘုရားကလည်းသစ်ပင်အောက်မှာတပါးတဲ့နေတန့်စင်တရင်သုံးနေယဟန်တွေကလည်းဈဉ္ဉံကြွားကြတရားမှတ်ကြရှင်ဘုရားတို့ဆရာဘယ်မှာတော့ဟိုးမှာမြတ်စွာဘုရားသစ်ပင်အောက်မှာတရင်သုံးနေပါတယ်မြတ်စွာဘုရားထံသွားရှင်ဘုရားတဲ့အရှင်ဘုရားတပည့်တွေဘာတွေများ သွန်သင်ခြင်းဆုံးမခြင်းဩဝါဒပေးခြင်းတွေလုပ်ပါလေရသော်ဘုရားလည်းဒါပဲပြောတာပဲငါတော့ငါတို့ဘက်တွေကို ပြောတယ်ရုပ်တရားတွေဟာအတ္တမဟုတ်ဘူးဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီတရားတွေဟာအတ္တမဟုတ်ဘူးငါဒါပဲပြောတယ်ဒါပဲဆုံးမအဲ့လိုပြောတဲ့အခါကျတော့ရှင်ဖျားတဲ့ဟောဒီပထဝီမြေကြီး မဟာပထဝီမြေကြီးကိုမှီပြီးတော့ဟိုက်မှာတစ်ပင်တွေပေါက်နေရတယ်မျိုးစေ့တွေလည်းကျဲနေရတယ်အရာအလုံးဟာဒီမဟာပထဝီမြေကြီးကိုမှီပြီးမှသာလျှင်ရပ်တည်လို့ရတယ်နေထိုင်လို့ရတယ်တီးကြရပွင့်ကြရတယ်အကုန်လုံးဟာရသော်ဖေဟာရုပ်ကိုတဲ့အတ္တလို့ပြောကျင်တာလားတဲ့ ရသော်ဖေကသူပြန်မေးလိုက်တဲ့အခါကျတော့ရုပ်ကိုအတ္တလို့ပြောကျင်တာလားလို့ရသော်ဖေကပြန်မေးတော့အရှင်ဖေကတဲ့ရုပ်ကိုအတ္တလို့ဟာအကျွန်ုပ်တယ်မဟုတ်ပါဘူးတဲ့ဟာဒီနောက်ကပရိသတ်ကိုလည်းမေးကြည့်ပါသူတို့လည်းအဲ့လိုပဲတတ်မှတ်ထားတာပါသစ္စကသူများဆွဲမထဲနဲ့မြတ်စွာဘုရားကိုယ့်အကိုပဲပြောအဲ့ဒီရုပ်ဒီအတ္တလား အနတ္တလားကိုယ့်အကိုပဲသုံးသပ်ကိုယ့်အကိုပဲပြောဒီယုတ်တရားပေါ်မှာအတ္တရှိလို့ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့အပေါ်မှာအတ္တရှိလို့ကုသိုလ်တွေပြုကြအကုသိုလ်တွေပြုကြဖြစ်နေတာပေါ့ကိုအတ္တလေးရှိလို့အတ္တမရှိရင်ဘယ်လိုလုပ်မှာလဲသစ္စကပြန်ပြောတယ်ရသော်ဖေဟာဟုတ်ပြီတဲ့အဲ့ဒါဆိုရင် အတ္တရှိလို့ကုသိုလ်တွေလောက်ကြတယ်အကုသိုလ်တွေလောက်ကြတယ်ရုပ်သည် အတ္တငါပိုင်တယ်ဝေဒနာလည်းငါပိုင်တယ်တင်ညာသင်္ခါရဝိညာဉ်ဆိုတဲ့တရားကငါပိုင်တယ်ငါအစိုးရတယ်ဆိုရင်အခုဟောအဇာတတမင်းအဲ့ဒီအချိန်မှာအဇာတတမင်းထိနာအုပ်ချုပ်နေတဲ့အချိန်ဖြစ်မှာပေါ့ဇာတတမင်းထိနာအုပ်ချုပ်တဲ့အချိန်ဆိုရင်ဒါ မြတ်စွာဘုရားတတ်တော်80ကျော်နေပြီဘာလို့လဲဆိုတော့ပြိဋိဘံပြုကာနာနီ7နှစ်လောက်မှအဇာတတမင်းကမြတ်စွာဘုရားကြည်ညိုတာကိုအဲ့တော့82နှစ်အကျော်လောက်ဖြစ်သွားပြီအဲ့ဒီချိန်တစ္ဆကနဲ့တွေ့တဲ့အချိန်ကအဲ့တော့အဲ့ဒီအဇာတတမင်းဟာ သူ့နိုင်ငံနဲ့ကိုတဲ့တခိုးတွေဓမြတွေသူပိုင်တဲ့နိုင်ငံ ဖြစ်သည့်အတွက်တခိုးတွေဓမြတွေ မိလာတဲ့အခါမှာ तू အပြစ်ပေးလို့မရဘူးလားတဲ့ရပါတယ်တဲ့ရှင်ဂေါတမတဲ့ဘာဖြစ်လို့တော့ तू ပိုင်လို့ပါဟုတ်ပြီတဲ့အဲ့ဒါဆိုရင်တစ္စကငါမေးမယ်သင်ရဲ့ခန္ဓာကိုယ်ကြီးဟာ သင်တကယ်ပိုင်ပါတယ်ဆိုလို့ရှိရင်ကဲအဲ့ခန္ဓာကိုယ်ကြီးခုပြောင်းပြတာအဲ့ဆိုဗျာအဲ့ဒီယုတ်တရားကြီးဟာ အမိတ်ပေးသမ်း ဒီလိုဖြစ်ပါစေဒီလိုမဖြစ်ပါစေနဲ့လို့ဒီယုတ်တရားဟာငါပိုင်ပါတယ်ငါရဲ့အတ္တပါဆိုရင်ကဲမင်းအဲ့ဒီဟာကိုပြောင်းသန်းဆိုပြီးမြတ်စွာဘုရားထိုင်ပြီးဖြောင်းခိုင်းတာသစ္စာကပြောင်းမရတော့ဘူးမြတ်စွာဘုရားမင်းအတ္တနဲ့ငါကိုကြီးငါဟာကြီးငါပိုင်ပါတယ်လို့ပြောထားရင်သစ္စာကမင်းပိုင်တယ်ဆိုတဲ့ခန္ဓာကြီးခုပြောင်းသန်း ကဲမင်းဖြစ်ချင်တဲ့ပုံစံကိုအခုအမိတ်ပေးသားအာနာထားလို့ရပြီလားအမိတ်ပေးလို့ရပြီလားဟိုမှာအဇာတတမင်းကသူ့အမိတ်အာနာနဲ့ तू ကတခါတည်းတတ်စေဖြတ်စေဆိုရတယ်လေအဲ့ဒါ तू ပိုင်လို့တဲ့အခုမင်းကမင်းပိုင်တယ်မင်းပိုင်ပါတယ်ဆိုရင်ကဲအမိတ်ပေးသားဆိုတော့ဘလို့မှအမိတ်ပေးလို့ကမရဘူး အမိတ်ပေးလို့မရရင်မင်းပိုင်သလားမပိုင်ဘူးလားဆိုတော့ तू ကဝန်လည်းမခံဘူးတစ္ဆကကရသော်ဗျာသုံးကြိမ်သုံးခါထိမေးတယ်တစ္ဆကတဲ့ငါဖျားရှင်နေနဲ့ပြောဆိုဆွေးနွေးပြီးတော့ဖျားရှင်နေနဲ့မဲလို့မြန်လို့သုံးကြိမ်သုံးခါမှမဲလို့မြန်လို့မှမဖြစ်ဘူးဆိုရင်မင်းဥကောင်ခုနှစ်စိတ်ကွဲမယ်နော်တဲ့ခုနှစ်စိတ်ကွဲမယ်ဆိုတော့လေကြောက်လာပြီဖြေလိုက်ရင်လည်းအမှားဖြစ် အဲ့ဒီအချိန်မှာဘာပေါ်လာလဲဆိုတော့တခါတည်းတရားမင်းကဟိုမှာတန်လျက်ကြီးကိုတခါတည်းဆွဲပြီးတော့ဘလူးကြီးအောင်ဆောင်ပြီးတော့သူ့ကိုပြပြီမြင်တာလည်းမြတ်စွာဘုရားနဲ့တက်ဆက်ကပဲမြင်ရတယ်ကျန်တဲ့ပုဂ္ဂိုလ်ဘယ်သူမှမမြင်အောင်အဲ့တော့အပေါ်မော့ကြည့်လိုက်တော့လဲဟိုကတခါတည်းဖြေးမဖြေးလို့ကတော့ဒီမှာခုတ်တတ်မယ်ရသော်ဖះလည်းဟိုကပြောနေပြီမင်းဥကောင်ခုနှစ်စိတ်ကွဲလိုက်မယ်နော်ငါဖះနဲ့မေးတာမင်းဖြေး အဲ့ဒီမှာကြောက်ပြီးတော့ရှင်ဖျားတဲ့ရုပ်ဟာအတ္တမဟုတ်ပါဘူးပြန်ပြီးစဉ်းစားပြီးမင်းဖြေနော်သစ္စကမင်းစောသောတုန်းကပြောခဲ့တုန်းကဒီရုပ်ဒီမင်းအတ္တလို့မင်းပြောခဲ့တာမဟုတ်လားပိုင်တယ်လို့ပြောခဲ့တာမဟုတ်လားအခုပိုင်လားမပိုင်လားသေးသေးချာချာပြန်ပြီးစဉ်းစားဖြေရှင်ကြီးကောတော့မှမပိုင်ပါဘူး ဒီယုတ်ကြီးဟာအခုပူတာပေါ်တယ်မပူနဲ့လို့မိတ်ပဲလို့ရသလားမရဘူးကြိုက်တာပေါ်တော့လဲကြိုက်တယ်မကြိုက်နဲ့လို့ပြောလို့မရဘူးသူ့တဘာဝဖောက်ပြန်ပြောင်းလဲတတ်တဲ့ရုပ်ရဲ့သဘောအဲ့ဒါဒီအနတ္တဆိုတာလက်ခံပြီလားလက်ခံပါပြီခံစားတတ်တဲ့ဝေဒနာရောမြင်တာကြားတာနာနာစားတာတွေ့ထိတာတွေမှန်သမျှမှာ ခံစားတတ်တဲ့ဝေဒနာရှိတယ်အဲ့ဒီဝေဒနာရောပိုင်သလားမပိုင်ဘူးလားအတ္တလားအနတ္တလားအဲ့ဒီဝေဒနာလည်းအနတ္တပါပဲခံစားပြီးသူကလည်းပြက်ရတာညဲနေတာမရှိဘူးတင်းနေတာမရှိဘူးအစိုးရတာလည်းမရှိဘူးအဲ့ဒီပေါ်မှာမှတ်သားတတ်တဲ့တင်ညာဆိုတာရောမရှိဘူးလားမြင်တဲ့အဆင်းလေးတွေမှာမှတ်သားတယ်တင်ညာရှိလို့အဲမောင်ဖြူဟဲ့မောင်နီဟဲ့မောင်ဝါဟဲ့ မဘဇူဟဲ့ဆိုပြီးတော့နာမည်လေးတွေနဲ့တင်ညာလေးတွေမှတ်သားထားတာအဲ့ဒီမှတ်သားထားတဲ့တင်ညာလည်းမြဲသလားဆိုမမြဲဘူးအဲ့ဒါကိုပိုင်လားမပိုင်ဘူးအနတ္တလောဘဒေါသမောဟဆိုတဲ့သင်္ခါရတရားတွေဒီနေရာသင်္ခါရကြတော့စေတနာဥဆောင်ထားလို့သင်္ခါရလို့သင်္ခါရခန္ဓာလို့သုံးတာဒီနေရာသင်္ခါရကြတော့စေတသိက်90ထဲမှာစေတနာလေးကဥဆောင်လို့ အဲ့ဒါကြောင့်မို့ဒီနေရာကျတော့သင်္ခါရကျတော့ဒီနေရာကျတော့လောဘဒေါသမောဟတွေကိုဆိုလိုတဲ့သင်္ခါရအဲ့တော့အဲ့ဒီသင်္ခါရတရားတွေဟာလည်းမြဲလားလောဘလေးဖြစ်လိုက်ပြီးပြတ်သွားပြန်တာပဲဒေါသလေးဖြစ်လိုက်ပြတ်သွားပြန်တာပဲမောဟလေးဖြစ်လိုက်ပြတ်သွားပြန်တာပဲနော်ကောင်းတာလေးတွေလည်းဖြစ်တယ်ပြတ်သွားတာပဲအဲ့တော့သင်္ခါရတရားတွေဟာလည်းကိုပိုင်လားဆိုမပိုင်အစိုးရလားဆိုမရဘူး အဲ့ဒီကြတော့မှဝိညာဉ်တရားကရောဒီပေါ်မှာအထုသိတတ်တဲ့ဝိညာဉ်ဆိုတဲ့တရားလေးရှိတယ်အဲ့ဒီတရားလေးကလည်းသိပြီးပြက်သိပြီးပြက်ပဲသိပြီးပြက်နေတဲ့ဝိညာဉ်တရားဟာ အတ္တလားအနတ္တလားပြန်ကြည့်အနတ္တပါတစ္ဆကာတဲ့အခုဒီရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီတရားတွေကို အစာတုံးကသင်ကိုယ်တိုင်ပဲအတ္တလို့ယူခဲ့တာအခုအနတ္တသင်ကိုယ်တိုင်ယူနိုင်ပြီလားသင်ကိုယ်တိုင်အခုလက်ခံပြီလားလက်ခံပါပြီတဲ့သူ့မှာဘလို့မှညင်းစရာမရှိပါဘူးကြည်သန်းတဲ့သစ္စကတဲ့ရသော်ဖေကသင်္ကန်းကိုလှပ်ပြမင်းငါးစီမလာခင်တော့ကပြောခဲ့တာတဲ့ဗုဒ္ဓဗုဒ္ဓလို့ဝန်ခံတဲ့ပုံကိုယ်တွေမှန်တယ်မြတ် ငါနဲ့တွေ့ပြီးမဲခွန်းနဲ့မဲလိုက်လို့ရှိရင်အကုန်လုံးချွေးပြန်ကုန်တာပဲတဲ့အခုငါဖះမှာချွေးလဲတစ်စက်မှမပြန်ပါဘူးတဲ့ပြတ်စွာဘုရားတက်ဆက်ကမင်းအမအခုချွေးပြန်နေတာပရိသတ်တွေကြားမှာတပည့်တွေကြားမှာတခါတည်းကြုံဝလာတဲ့တက်ဆက်ကအခုဖះနဲ့တွေ့တော့တခါတည်းချီပြီးတုပ်ပြီးဖြစ်တယ်ဘလို့မှဖះကိုရမဆိုင်နိုင်ကြောင့်မို့တခါတလေရဟန်းတော်တွေကမေးတယ်မြတ်စွာဘုရား မြတ်စွာဘုရားကအဲ့လိုပုံကိုယ်တွေနဲ့တွေ့တဲ့အခါကျတော့မြတ်စွာဘုရားကြိုပြီးငါဘလို့ဘလို့ပြောမယ်လို့မြန်စဉ်းစားထားတာလားမြတ်စွာဘုရားမစဉ်းစားပါဘူးတဲ့ဒါလောက်ကတော့မြတ်စွာဘုရားသဗ္ဗညုတာကျွေညာတော်ဟာဒီလိုပုံကိုယ်လေးတွေလောက်ကတော့ပါမွားလေဘာစဉ်းစားမှာလဲဟုတ်တယ်မို့လားနော်ဘလို့ပြောပြောဘုရားအကုန်လုံးသိပြီးသားဟုတ်တာကြိုပြီးစဉ်းစားစရာလည်းမလိုပါဘူးတဲ့ဒါ ဒါကြောင့်မို့လဲအကုန်အံ့ဩရတာလေဒီသစ္စကသူ့ကိုယ်သူအယံထင်ကြည့်ပြီးတော့ဖြစ်နေတဲ့သစ္စကဟာအခုမြတ်စွာဘုရားတစ်ချက်ချင်းတစ်ချက်ချင်းပြန်ခြေပြီးတုပ်ပြီးလှုပ်တာတခါတည်းဘလို့မှကိုမဖြေနိုင်တော့အဲ့ဒီအချိန်သူတပည့်တယောက်ကဘာထပြောလဲဒုံမုခသူတပည့်ရသော်ဘုရားတဲ့တပည့်တော်ပေါ်လာတဲ့ဥပမာလေးရှောက်ပြရစီဖရာတယ်ရှောက်ပါတယ်ဘာမှန်းရှောက်ချင်တာ ဟောတော့ကဖျားတဲ့ရေကန်ထဲမှာနေတဲ့ပဇွန်လုံးလေးတွေရှိတယ်ဖျားတဲ့အဲ့ပဇွန်လုံးလေးတစ်ကောင်ကကုန်းပေါ်တက်လာကာယကာယနဲ့လျှောက်သွားနေတဲ့အခါကျတော့ကလေးတွေကအဲ့ပဇွန်လုံးလေးကောက်ပြီးတော့တခါတဲ့ခြေတော်လေးတွေကို ချိုးပလိုက်တယ်တဲ့ချိုးပြီးတော့ခြေတော်လေးတွေချိုးပြီးတော့ပဇွန်လုံးချထားတာအဲ့ပဇွန်လုံးရေတဲ့လည်းကြမဆင်းနိုင်တော့ပါဘူးဖျားအဓိကပြောချင်တာတော့သူ့ဆရာကြီးဆောင်ကြွားဆောင်ကြွားနဲ့တခါတဲ့တုံးနေတိုင်နေတစ်တွေတောင်မှငါမေးလိုက်ရင် ခြားခြားရမ်းသွားမယ်ဆိုပြီးတော့ဘဝနဲ့မျက်မြင်ပြီးပြောနေတာကိုအခုမြတ်စွာဘုရားနဲ့တွေ့တော့ဘာမှလည်းမပြောနိုင်တော့ဘူးမှန်ပါဗျာအရှင်ဘုရားပြောတာပဲမှန်ပါတယ်မှန်ပါတယ်ဆိုတော့အဲ့ဒါကိုဟိုကပဇွန်လုံးခြေတော့ချိုးခံရတဲ့ပဇွန်လုံးနဲ့သူ့တစ်ဖက်ကထပြီးတော့နှမ်းပြီးပြောတာအဲ့တော့တစ္စကဘာပြောလဲဆိုတော့ဟဲ့တော်မူခတဲ့ဒါနင်းနဲ့မဆိုင်ဘူးတဲ့အဲ့ဒါကိုယ့်အကောသာနေတဲ့ငါနဲ့ဗုဒ္ဓနဲ့ပြောတဲ့အပိုင်းနဲ့အဲ့ဒါမျိုးပြောတယ်နော် အဲ့ဒါနဲ့မြတ်စွာဘုရားထပ်ပြီးတော့သူမေးခွန်းတွေမေးတယ်အဲ့ဒီဟာတွေတော့ထောက်ရတော့เนาะအရေးမကြီးတဲ့အပိုင်းမဟုတ်ဦးဇင်းတို့အချိန်အသိမရှိလို့အဲ့တော့မြတ်စွာဘုရားကိုနောက်ဆုံးတော့သူကဆုံးပင်ကပ်ပါတယ်သူမန်နေချသွားပြီးတော့အယံကြီးအပြည့်ချတာတော့မဟုတ်ဘူးမနိုင်လို့ရှုံးရတာဆိုတော့เนาะအဲ့ဒါဆိုတော့ဆုံးပင်ကပ်ပြီးသူတပည့်တွေလိမ့်ချဝီတွေကဲတန်ဃာတော်900အကုန်လုံးကိုပင့်ထားပြီးမနေ့ကဆွန်တော်စီယူဆွန်ကကြ ဆုံးကပ်ပြီးတဲ့အခါကျတော့သစ္စကဘာပြောလဲဆိုတော့ရှင်ဘုရားတဲ့အရှင်ဘုရားကိုဆွန့်တူတဲ့ဒီကောင်းမှုဟာအခုတရားဓမ္မတွေအတွက်အကျိုးရပါစေအဲ့ချိန်မြတ်စွာဘုရားဘာပြောလဲဆိုတော့သစ္စကတဲ့အဲ့ဒီတရားဓမ္မတွေအသင်တို့လိုပုထုဇဉ်လူသားတွေနော်အတ္တတွေမာနတွေရှိနေတဲ့ပုံကိုယ်တွေလှူတာတာသူတို့ရပါစေတဲ့ငါလိုအတ္တမရှိတွေ့တာမှုမရှိ မာနတွေကင်းနေတဲ့ပုံကိုယ်အတွက် လှူခြင်းကိုတော့မင်းရပါစေတဲ့မြတ်စွာဘုရားအဲ့လိုပြန်ပြောထားခဲ့တာနော်ငါလိုပုံကိုမျိုးလှူတာတော့မင်းပဲရပါစေတဲ့ငါပေးခဲ့ပါပဲသူကလည်းဟိုကလည်းအတ္တလေးနဲ့သူကပြောတာဟုတ်အဲ့လိုပြောသွားတဲ့တစ္ဆကပရပိုက်ဟာမြတ်စွာဘုရားပြိဋိဘံပြုပြီးနှစ်ပေါင်း200ကျော်300ဝန်းကျင်အတွင်းဦးဇင်းတို့ဒီဟိုကျွန်းမှာနှစ်ပေါင်း230လောက်မှာတိတိဓမ္မသောကမင်းနန်းတက်ပြီးတော့တားတော်မဟိန္ဒာတို့ နောက်ပိုင်းသာသနာပြုလွတ်လိုက်တယ်အဲ့ဒီလွတ်လိုက်တဲ့နောက်ပိုင်းမှာ तू အဲ့ဒီမှာတီဟိုကျောမှာသွားပြီးတော့လူဖြုတ်ပြီးလူဖြစ်ပြီးတော့အဲ့ဒီကနေယဟန်ပြုတရားတွေအထုတ်ပြီးတော့အခုတော့ယဟန်နိုင်ဖြစ်ပြီးကျွတ်တန်းဝင်သွားပြီနော်သစ္စကပရပိုက်ကြီးဟာအဲ့တော့ဦးဇင်းတို့ဒီနေ့ဟာပြောကျင်တာကတော့လောကလူသားတွေဟာဒီရုပ်ကိုလည်းငါရုပ်လို့စွဲထားတယ်ဝေဒနာကလည်းငါပဲငါခံစားတယ်နော်ငါမှတ်သားတယ် ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီခန္ဓာ၅ပါးရဲ့အပေါ်မှာ အတ္တနဲ့ပဲအလုံးကယူဆထားတာအနတ္တဆိုတာဟုတ်သိလည်းမသိဘူးယူလည်းမယူဆဘူးဒါကြောင့်မို့တချော့တယ်လေဆိုသေတဲ့အခါတော့မှအမခန္ဓာကိုယ်ရဲ့နေမှာ तू ကတခါတည်းဟိုမှာဝိညာဉ်လေးကထွက်သွားတယ်ပဇာလေးဟာစီဟာစီနေပြီလားဝိညာဉ်လေးထွက်ခြင်းလို့ထွက်ခြင်းလို့ခွမောလို့တခါတည်း ဖြစ်နေတာဒါပေမဲ့ကိုကအဲ့လိုသွားထင်တာနော်တကယ်တမ်းကျတော့အဲ့လိုထွက်တယ်ရလို့လည်းမဟုတ်ပါဘူးရုပ်ဓမ္မတွေကလည်းလက်ဖြောက်တစ်ချက်ဒီဂရေ9000နာန်တွေကလည်းလက်ဖြောက်တစ်ချက်တစ်ချက်ဒီဂရေ3သိန်းလောက်ဖြစ်ချုပ်ဖြစ်ချုပ်ဖြစ်နေတာအဲ့တော့သုတိစိတ်လေးဖြတ်ဆိုကြတာနဲ့ဒီဘက်ကကုသိုလ်ကံအကုသိုလ်ကံအဝိဇ္ဇာတဏဥပါဒံဆိုတဲ့အကြောင်းတရားတွေနဲ့နော် ပြုတ်ထားတဲ့ကုသိုလ်ကံအကုသိုလ်ကံဆိုတဲ့အကြောင်းတွေကြောင့်ဟိုဘက်မှာဘဝတစ်ခုအကျိုးပြန်ပြီးတော့ပေးရတယ်။အဲ့ဒီပေးရတဲ့အခါမှာဒီဘက်ကယုံနံကဘာတစ်ခုမှပါသွားတာလည်းမရှိဘူး။ဒါပေမဲ့ဒီဘက်ကကင်းပြီးတော့ဟိုဟာကြီးဖြစ်တာလားအဲ့လိုလည်းမဟုတ်ဘူး။ဒီဘက်ကအကြောင်းဒါကြောင့်မို့ဦးဇင်းတို့အခုမှန်ရှိဥပမာ ပြပြပေးနေတာ။မှန်ရှိမှမြင်နေရတဲ့ယုတ်ကကိုယ်ကဗတ္တရလို့ဟိုမှာသွားပေါ်တယ်။ကိုယ်ကမရရင်အတွင်းထဲကပေါ်လို့မရဘူး။ အဲ့ဒါငါယုတ်လားဆိုအဲ့မှန်တဲ့ယုတ်ကလည်းငါယုတ်မဟုတ်ဒါပေမဲ့ငါပိုင်လားဆိုငါလည်းမပိုင်ဒါပေမဲ့ကဲကိုနဲ့ဆိုင်သလားဆိုတော့လေအကြောင်းတော်ရှိတယ်ကိုကမှန်ချေမှာကိုကသွားမတ်တက်ရတာရဲ့အဲ့မှန်ကလည်းလူယုတ်ကိုပေါ်လို့ရအောင်လို့ပြဓာတွေဘာတွေညာတွေအကုန်လုံးဟိုဘက်ကလည်းအကြောင်းတရားတွေရှိတာနံရံကြီးရှေ့သွားရတော့မပေါ်ဘူးမတ်တက်တော့ရတာပဲမပေါ်ဘူးเนาะဒါကြောင့်မို့ဒီဘဝကနေနောက်ဘဝကူးတယ်ဆိုတာလည်းပဲအဲ့ဒီတန်တံမျိုးပဲ အကြောင်းတရားတွေအကြောင်းမို့နောက်ဘဝရဲ့အကျိုးတရားကြီးပေါ်တာဒီဘဝရုပ်တွေနာမ်တွေတလက်မမှတစ်ဆက်မှပါသွားတာလည်းမရှိဘူးနာမ်တွေလည်းပါမသွားဘူးရုပ်တွေလည်းပါသွားဘာလို့လဲဆိုတော့အခုဒီမြင်နေရတဲ့ရုပ်ကြီးတောင်မှဒါအခုတရားနာကာနာနီးရအချိန်နဲ့အခုချိန်ကအကုန်ပြောင်းသွားပြီရုပ်တွေရောနာမ်တွေရောအစဉ်ပြောင်းသွားပြီတစ်စက္ကန့်တစ်စက္ကန့်ဆိုရုပ်ကဂရေ9000အကုန်ဖြစ်ချုပ်ဖြစ်ချုပ်နာမ်တရားတွေကလည်းဂရေတသိမ့်ဖြစ်ချုပ်ဖြစ်ချုပ်နဲ့အဲ့ဒီလိုကြီးဖြစ်ချုပ်ကြီးပြောင်းနေတာကို ဉာဏ်ကမမြင်နိုင်တာတမာတိကမရှိတဲ့အခါကျတော့အကြောင်းမြတ်စွာဘုရားဒီပဇာလံဝိယနရီသောတော်ဝိယရေအလျင်ကြီးစီးဆင်းတက်ကဲ့သို့ ရှေ့ရေနဲ့နောက်ရေနဲ့ဆက်စီမီးတွေရှေ့ဟာနဲ့နောက်ဟာနဲ့ဆက်ဆက်ပြီးအလင်းတန်းရတယ်လို့လို့ဥပမာပေးတာအဲ့တော့ဦးဇင်းတို့ရဲ့ဘဝတစ်ခုရထားတဲ့ဒီဘဝကြီးတစ်ခုဟာလည်းပဲအခုပြောသလိုပဲအတိတ်ကအဝိဇ္ဇာတဏှာဥပါဒံကံသင်္ခါရဆိုတဲ့အကြောင်းတရားတွေကြောင့်နော် ရလာတဲ့ခန္ဓာကြီးအဲ့ဒီခန္ဓာကြီးရလာတဲ့အခါမှာယုတ်တရားရယ်နံတရားရယ်ယုတ်တရားဆိုတာဘာလဲလဲဖောက်ပြန်ပြောင်းလဲတတ်တဲ့သဘောတွေပူတာကြောင့်လဲအေးပြောင်းလဲတယ်အေးတာကြောင့်လဲပြောင်းလဲတယ်နော်အပူတဲ့အေးအေးတွေကြောင့်လဲအမျိုးမျိုးဖောက်ပြန်ပြောင်းလဲနေရတဲ့ဒီယုတ်ကြီးဟာရုပ်ပနဖောက်ပြန်ပြောင်းလဲတတ်လို့ဘုရားကအနိစ္စမမြဲဘူးအဲ့ဒီမမြဲတဲ့ အနိစ္စတရားတွေသည်ပိုင်သလားအစိုးရသလားပြန်ကြည့်တော့မပိုင်အဲ့ဒီမပိုင်တာအစိုးမရတာကိုအနတ္တလို့ပြောတာရုပ်တရားသည်သူ့သဘောသူဖောက်ပြန်ပျက်စီးနေတာသည်အနိစ္စအဲ့ဒီအနိစ္စတရားတွေသည်ကိုဘလို့မှမပိုင်လို့ပြောင်းလဲနေတဲ့ရုပ်အစဉ်ကြီးသည် ဖောက်ပြန်ခြင်းပြောင်းလဲခြင်းဖြစ်နေတာသည်မပိုင်ဘူးအဲ့ဒါကြီးကိုပူရာကြီးကိုအေးပါမအေးပါနဲ့မအေးတာကိုတခါတည်းမပူပါနဲ့မအေးပါနဲ့မကြိုက်ပါနဲ့မထုံပါနဲ့လို့ဘယ်ပုံကိုတူးတယောက်ကမှအမိတ်ပေးလို့မရဘူးခန္ဓာကြီးထဲမှာကြည့်လိုက်နော်တရားထိုင်နေတဲ့ယောဂီတွေအခုဦးဇင်းတို့ဒီဓကမ္မထာနေအများရန်ပေးနေတာ ဓကမထံကိုအခြေခံပြီးသဘောပေါက်လာရင်ကျန်တာတွေအကုန်ရှုလို့သဘောပေါက်သွားတာအဲ့ဒါကြောင့်မို့အခုဓကမထံဖြစ်တဲ့ခန္ဓာကိုယ်ရဲ့ပုံမှုတောင်းမှုအဲမှုဓာကြီးလေးပါးရဲ့အဖွဲအစည်းဖြစ်တဲ့ဒီသဘောတွေရဲ့အပေါ်မှာညံနဲ့သုံးသပ်ကြည့်တဲ့အခါကျတော့ဘာတစ်ခုမှမြဲတာမရှိဘူးပိုင်တာလည်းမရှိဘူးအစိုးရတာလည်းမရှိဘူးဩဒီယုတ်သဘောတွေဟာသူ့သဘောနဲ့သူအခုအေတလက်ပူတလက်ထုံတလက်ကျင်တလက်ကြိုက်တလက်ဘူးတလက်ဝေတလက် အမျိုးမျိုးဖြစ်နေတာပါလားဒီခန္ဓာကြီးထဲမှာတော်နေယူရပြန်ပြီပေါက်ရပြန်ပြီယူရတယ်ပေါက်ရတယ်ကိုကလုံနေတာမဟုတ်ဘူးလေသူ့ရဲ့အနတ္တဒါကြောင့်မို့ယူတာလည်းအနတ္တပေါက်တာလည်းအနတ္တကဲမျက်စိနဲ့အဆင်းနဲ့မြင်တယ်မျက်စိပါလို့အဆင်းကိုသွားတိုက်တာအဲ့ဒီမျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာမြင်သိစိတ်လေးပေါ်ပြီးသူအကြောင်းတရားတွေပေါင်းစုံလို့မြင်ရတာသိရတာအဲ့ဒီတန်းမှာ ငါလို့သွားပြီးတော့ယူတာအတ္တနဲ့ငါမြင်တယ်တကယ်တော့ငါမြင်တာမဟုတ်ဘူးနော်မျက်စိအကြည့်ရှိလို့အဆင်းရှိလို့သွားတိုက်တာအဲ့ဒီမျက်စိကိုယ်မှာမျက်စိအကြည့်နဲ့ရှေ့ကအဆင်းရုပ်လေးနဲ့နှစ်ခုသွားတိုက်တာအဲ့တိုက်လို့မြင်သိသိလေးပေါ်တာတိုက်ယုံတက်တက်ဆိုလဲမမြင်သေးဘူးအကြောင်းမညီညွတ်သေးရင်တချို့လေကြည့်ပါလားအိတ်နေတဲ့ခါမျက်လုံးကြီးဖွင့်အိတ် မြင်လား तू မမြင်ဘူး तू ဟုတ်တယ်မို့လားမျက်လုံးကြီးကတော့ तू ဖွင့်ထားတာဘာလို့လဲမြင်သိစိတ်မပေါ်လို့အဲ့တော့မျက်စိကြီးကမှိတ်ထားတယ်ရှေ့ကနေလာပြီးတော့အဆင်းတွေကပြနေမယ်ကိုကမျက်စိမှိတ်ထားတယ်ဘာမှမမြင်ဘူးဘာလို့လဲဒီကမျက်စိအကြောင်းချွတ်တက်နေလို့မျက်စိကန်းတဲ့လူကရှေ့ကဘာတွေပြပြဟာလှလိုက်တာမင်းကြည့်ဆိုလဲဘယ်လိုလုပ်ကြည့်မှလဲကွာငါ့မှာမျက်စိမှာမပါလို့ပြောပါပဲ မြင်မှမမြင်ရတဲ့ဟာကြီး तू ကဘလို့လောက်ပြီးတော့လှတယ်ပြောလဲမြင်လို့ရမှာလဲမရဘူးအဲ့ဒါဘာလဲအကြောင်းတရားတွေမပေါင်းစုံလို့ဒါကြောင့်မို့ तू အကြောင်းတွေအကြောင်းအကြောင်းတွေပေါင်းစုံလို့ဖြစ်ပေါ်လာတဲ့အကျိုးတရားအကျိုးတရားမြင်မှုကြီးဖြစ်တာကြီးပေါ်မှာသွားပြီးတော့ငါမြင်တယ်ငါကြားတယ်ကြားတာလဲငါကြားတယ်လို့တာဟိုကနာကြည့်နဲ့အတန်နဲ့ကြားသိသိနဲ့ပေါင်းတာအဲ့ဒီပေါင်းဆောင်မှုလေးတွေအကြောင်းမို့ဖတ်တာဖတ်တာဖြစ်ပြီးတော့ အဲ့ဒီပေါ်မှာခံစားတဲ့သဘောတွေလည်းတွက်သူ ဖြစ်သွားရတာကိုအဲ့ဒါကိုသွားပြီးတော့တတ္တဝါတွေဟာအကုန်လုံးမြင်တာလဲငါမြင်တယ်ကြားတာလဲငါကြားတယ်ဟောနာနာလဲနှာခေါင်းနဲ့အနံ့နဲ့တိုက်တာအဲ့ဒီပေါ်မှာလဲငါနာနဲ့စားတော့လဲရှာနဲ့အရသာနဲ့ကိုယ်နဲ့အတွေ့အထိနဲ့အကြောင်းတွေပေါင်းစုံလို့ဖြစ်ပေါ်လာတဲ့သဘောတွေတဲ့အဲ့ဒီသဘောတွေဟာကဲမြဲသလားကြည်သန်းတဲ့မျက်စိအကြည် အတွဲနားမှာမျက်စိကြည့်အဲ့အကြည့်ကလည်းဆက်မပြတ်သူကမြင်သိစိတ်တွေဖြစ်နေရတာမြင်နေရတာသူကလည်းအဲ့ဒီမျက်စိကလည်းမြင်တတ်တဲ့မျက်စိကလည်းမြဲသလားပိုင်သလားသုံးသပ်ကြည့်ကိုပိုင်တယ်ဆိုအဲ့မျက်စိမမွဲနဲ့အမိန်ပေးကြည့်လေအခုမျက်မှန်နေတတ်နေရပြီအဲ့ဒါကိုမပိုင်လို့ ဒီမျက်စိကကိုပိုင်ပါတယ်အတ္တပါဆိုလို့ရှိရင်အမိန်ပဲကြီးတဲ့အဲ့မျက်စိကိုမမွဲအောင်ကဲအမြဲတမ်းကြီးနေပဲစေအမိန်ပဲကြီးမရဘူးအပြင်မှာမြင်နေတဲ့အဆင်းနေရရောတဲ့မြဲသလားအဲ့ဒါတွေကလည်းပြောင်းလဲနေရတာမျက်စိကလည်းပြောင်းပြောင်းပြောင်းပြောင်းမြင်နေရတာဒီမျက်စိတွေကလည်းပြောင်းပြောင်းပြောင်းပြောင်းပြီးတော့မျက်စိတွေကလည်းမြင်နေရတယ်အပြင်အဆင်းတွေကလည်းပြောင်းနေတယ်အခုကြည့်ဦးဇင်းကိုလှမ်းကြည့်လိုက်တဲ့အခါမှာမျက်နှာမြင်မယ်သင်္ကန်းမြင်မယ် အညိုရောင်မြင်လိုက်အဖြူရောင်မြင်လိုက်အမဲရောင်မြင်လိုက်ရှေ့ကပန်းလေးတွေအနီရောင်မြင်လိုက်ဟောကြည့်လိုက်တဲ့အခါမှာပြောင်းလဲခြင်းသဘာဝရုပ်ဆိုတာပြောင်းလဲနေတာအဲ့ဒီပြောင်းလဲနေတဲ့သဘောသည်ယုတ်ဓမ္မအဲ့ဒီယုတ်ဓမ္မသည်အတ္တဘုံအနတ္တမြင်နေတဲ့အဆင်းတွေသည်ပြောင်းလဲနေတဲ့အဲ့ဒီပြောင်းလဲနေတဲ့သဘောကိုမြတ်စွာဘုရားက အနတ္တ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 အခုအတန်ဆိုသိတာတွေဥစဉ်ဟောတဲ့တရားလေးတွေတလုံးပြီးတလုံးတလုံးပြီးတလုံးကြားနေတာတီးနေသလားပြောင်းနေသလားပြန်ကြည့်ဟောနေတဲ့တရားလေးတလုံးပြီးတလုံးတလုံးပြီးတလုံးပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်နေရတာဒီအဲ့ဒါဒီပြောင်းလဲနေတာ။အော်အတန်တွေကလည်းပြောင်းလဲနေရလို့အနတ္တ။အစင်းတွေကလည်းပြောင်းလဲနေလို့အနတ္တ။မြင်တဲ့အစင်းတွေကလည်းအနတ္တ။ကြားတဲ့အတန်တွေကလည်းအနတ္တ။နှာခေါင်းနဲ့အနံ့နဲ့တွေ့တယ်။ပွေတဲ့အနံ့လာလိုက်။ မကောင်းတဲ့အနတ်လာလိုက်အနတ်နေရာလဲတမျိုးပြီးတမျိုးပေါ်နေရအဲ့ဒီတမျိုးပြီးတမျိုးပေါ်နေရတဲ့အနတ်တွေအနတ်နေရာလဲကဲဦးဇင်းတို့ဒကာဓမ္မတွေငါကိုပိုင်လားငါဥစ္စာလားကြည့်ကြည့်ကိုပိုင်မဟုတ်ဘူးအဲ့ဒီအနတ်နေရာလဲပြောင်းလဲနေရတာအဲ့လိုရုပ်တရားတွေကရှားနေအရာသာတွေ့တဲ့အခါကျတော့လဲဖန်တလက်ချိုးတလက်ငံတလက်ဟော အမျိုးမျိုးပြောင်းနေရ ခန္ဓာကိုယ်ကြီးပေါ်ကြက်ပြောင်းတယ်လဲပူတယ်လဲအေးတယ်လဲထုံတယ်လဲကျင်တယ်လဲပြောင်းနေရ။အော်ရုပ်အစင်တွေဟာ အမြဲတမ်းဖောက်ပြန်နေပါလားပြောင်းလဲနေပါလား။မြင်တာလေးကလည်းအနတ္တအတန်လေးကြားလိုက်တယ်။အော်အနတ္တပဲ။ဘာလို့လဲပြောင်းလဲနေလို့နှာခေါင်းနဲ့အနတ်နဲ့တွေ့တယ်။အော်အနတ္တပါလား။ရှာနဲ့အရသာနဲ့တွေ့တယ်။အော်အနတ္တပါလား။ အဲ့ဒီလိုအနတ္တလို့မသိဘူးတဲ့အတ္တလို့သွားထင်နေတာရှားနဲ့ရာသာတွေ့တော့ငါစားတာကောင်းလိုက်တာကွာဟာဒီနံလေးကကောင်းလိုက်တာဟောဒီပေါ်မှာငါနံနဲ့ငါမြင်နဲ့ငါကြားတယ်ငါစားတယ်ပူတယ်ထုံတယ်တောက်တယ်တင်းတယ်ခန္ဓာကြီးကဖောက်ပြန်လာတယ်ရုပ်ကဖောက်ပြန်လာလို့မသိပဲနဲ့အဲ့ဒီပေါ်မှာလဲငါပူတယ်ငါနာတယ်ငါကြိုက်တယ်ငါကိုယ်ပဲသွားလှုပ်လို့ အတ္တကနေမှနောက်ကဒိဋ္ဌိလိုက်တာအတ္တဒိဋ္ဌိတဲ့နော်အဲ့ဒီအတ္တဒိဋ္ဌိအဲ့ဒါကဦးဇင်းတို့အပေကြာချောင်းကိုသူကဖြစ်စေသွားတာဘာလို့လဲအယူမှားလို့ရုပ်သဘောတရားတွေဟာမြင်နေတဲ့အဆင်းရုပ်တွေကြားနေတဲ့အတန်ရုပ်တွေအနတ်ရုပ်တွေအရသာရုပ်တွေဖုထဘအတွေ့အထိရုပ်တွေမှန်သမျှသည်အကုန်လုံးဖောက်ပြန်ပြောင်းလဲနေတယ် အော်ရုပ်သဘောတွေဟာသူ့အနဲ့သူဖောက်ပြန်ပြောင်းလဲနေပါလားခန္ဓာကိုယ်ကြီးတဲ့ကြည်လိုက်ပြန်တော့လဲတင်းတလဲတောင်းတလဲပူတလဲအေးတလဲထုံတလဲကြိုက်တလဲအဲ့ဒီထဲမှာပူတယ်ပူတယ်လို့သွားပြီးတော့မယူဆနဲ့ငါပူတာလည်းမဟုတ်ဘူးငါကြိုက်တာလည်းမဟုတ်ဘူးဘာလဲရုပ်ရဲ့ပြောင်းလဲခြင်းသဘာဝရုပ်တရားတွေဟာသူသဘောနဲ့သူဖောက်ပြန်ပြောင်းလဲနေတာပါလားအဲ့ဒါကိုမြတ်စွာဘုရားကအနတ္တ မင်းတို့အစိုးမရဘူးမပိုင်ဘူးအဲ့ဒီပြောင်းလဲနေတဲ့ရုပ်သဘောကို မပြောင်းမာနဲ့လို့ခြေသားတို့မင်းတို့ အမိတ်ပေးလို့မရဘူးအဲ့ဒါကြောင့်မြတ်စွာဘုရား အနတ္တလို့ပြောတာဩရုပ်သဘောတွေဟာလေအနတ္တပါလားတင်တာပေါ်တော့လေအနတ္တပူတာပေါ်တော့လေအနတ္တဘာလို့အနတ္တလဲပြောင်းလဲနေလို့အဲ့ဒီပြောင်းလဲခြင်းသဘောတည် အစိုးမရလို့မပိုင်လို့အဲ့ဒါကိုဖះကအနတ္တလို့ပြောတာအဲ့တော့တလောကလုံးကြည်သမျှလဲဘာတစ်ခုမှမြဲတာလည်းမရှိဘူးပိုင်တာလည်းမရှိဘူးအစိုးလည်းမရအကုန်လုံးကဖြစ်ပြီးတော့ပြက်နေတဲ့သဘောတွေကြားတာတွေလည်းဖြစ်ပြီးပြက်တယ်မြင်တာတွေလည်းဖြစ်ပြီးပြက်နေကြတယ်အဲ့ဖြစ်ချင်းပြက်ချင်းနေနဲ့ပြည့်နေတဲ့လောကကြီးထဲမှာပိုင်နာအစိုးရတာဘာတစ်ခုမှမရှိလို့မြတ်စွာဘုရားချက်တာအဲ့ဒီတရားတွေဟာ အစိုးလည်းမရဘူးပိုင်လည်းမပိုင်ဘူးဒါကြောင့်မို့အကုန်လုံးရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ရုပ်ဆိုတော့အခုမြင်နေရတဲ့ရုပ်ကြီးဒီထဲမှာဖောက်ပြန်တယ်ပြောင်းလဲနေတဲ့ဒါပရမတ်ရုပ်တွေပြည့်ညတ်ရုပ်ကြီးတွေကလည်းပြောင်းနေတာပရမတ်ရုပ်တွေကလည်းပြောင်းနေတာအဲ့ဒါကြောင့်ပြည့်ညတ်ရုပ်ကြီးတွေငယ်ရနဲ့ကြည်ကြည်ရနဲ့အိုးအိုးအိုးပြီးတော့တဖြည်းဖြည်းတည်တဲ့စီထိပြောင်းသွားတာအဲ့တော့ခန္ဓာအတွင်းထဲမှာပရမတ်ရုပ်နာနေအေးကြည့်တဲ့အခါကျတော့ဖောက်ပြန်ပြောင်းလဲနေတာ အဲ့တော့ပညာယုတ်တွေပရမယုတ်တွေမှန်တယ်မြယုတ်မှန်တယ်မြဟာလဲဘာတစ်ခုမှမြဲတာမရှိဘူးဖောက်ပြန်ခြင်းပြောင်းလဲခြင်းပဲရှိလို့အဲ့ဓာတွေဟာပိုင်လဲမပိုင်အစိုးလဲမရလို့မြတ်စွာဘုရားကတပ်ပေဓမ္မာအဲ့ဒီယုတ်ဓမ္မတွေသည်အနတ္တာမြတ်စွာဘုရားပြောလိုက်တာကဲတရားဓမ္မတွေယုတ်ရဲ့အနတ္တသဘောပေါက်ပြီလားသူများအနတ္တဆိုတာဘာလဲလို့မေးရင်ရှင်းတတ်အောင်လို့ လုံးဖြာကြီးတခါတဲ့အနတ္တဆိုတာမပိုင်တာပေါ့ကွာဆိုဒီတိုင်းပြောရုံနဲ့ဘေးကလူကသဘောပေါက်မှာမဟုတ်ဘူးကိုကိုကိုတရားရှုတဲ့အခါလဲသဘောပေါက်မှာမဟုတ်ဘူးအဲ့ဒါဟိုဘာသာပြောရမ်းချလို့မရဘူးအနတ္တဆိုပါလေယုတ်ဓမ္မတွေကသူ့သဘောသူပြောင်းနေတာမြင်လိုက်တဲ့အခါအဆင်းတွေကလည်းပြောင်းနေတာအတန်တွေကလည်းပြောင်းနေတာအနတ်တွေကလည်းပြောင်းလဲနေတာနော်အရသာတွေကလည်းပြောင်းလဲနေတာချိုတလဲငန်တလဲဖန်တလဲစက်တလဲစားတာပေါ်မှာမူတည်ပြီးတော့ ရုပ်ရဲ့သဘာဝတွေဟာသူ့ဟာသူဖောက်ပြန်ပြောင်းလဲနေတာအဲ့တော့ရုပ်သဘောတွေမှန်သမျှဒီအကုန်လုံးဖောက်ပြန်ပြောင်းလဲတတ်လို့အနတ္တာဟုတ်ပြီဒါဆိုရင်သိတတ်တဲ့ဝိညာဉ်ဝိညာဉ်ဆိုတဲ့တရားလေးဟာအဲ့ဒီရုပ်တွေပေါ်တိုင်းပေါ်တိုင်းပေါ်တိုင်းပေါ်တိုင်းမှာပြောင်းပြောင်းမညှို့ဘူးလားအဲ့ဒီဝိညာဉ်ကပြောင်းပြောင်းညှို့တာ တင်းနာလေးပေါ်တယ်ပေါ်တဲ့နေရာသူကသွားညှော့တာပဲသူကတင်းနာနေတောက်နာပြောင်းသွားပြီပြောင်းနာသွားညှော့တာပဲသူကပူရာပေါ်ပူရာပြောင်းညှော့တယ်အေးရာပေါ်အေးရာပြောင်းညှော့တယ်ခန္ဓာကိုယ်ကြီးပေါ်မှာပေါ်သမျှပေါ်သမျှအတိုင်းမှာနာငါသွားပြီးတော့မင်းသိပါလို့ကိုအမိန်မပြရသူဟာသူကိုသွားပြီးတော့သိပြီးတော့ပြောင်းလဲနေတာအဲ့ဒီပြောင်းလဲနေတဲ့နန္တရားသည်အတ္တလားအနတ္တလားပြန်သုံးသပ်ကြည့်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 ဟိုကယုတ်ကလည်းသူ့တဘာဝသူ့ကသူပြောင်းလဲနေတာနော်ယုတ်တွေကမျက်စိကလည်းအဆင်းတွေမြင်နေရတာသူ့တဘာဝနားလည်းအတန်နေကြားနေရတာသူ့တဘာဝနှာခေါင်းကလည်းအနံ့လာတိုင်းသူကတိုက်နေရတာသူ့တဘာဝရှာနဲ့ရတာတွေးထိတိုင်းချင်လိုက်ဖန်လိုက်ချိုလိုက်ဖြစ်နေရလဲသူ့တဘာဝခန္ဓာကိုယ်ကြီးကပူတလဲအေးတလဲထုံတလဲကျင်းတလဲပြနေရလဲသူ့တဘာဝရုပ်ရက်သဘာဝတွေပေါ်တိုင်းပေါ်တိုင်းပေါ်တိုင်းပေါ်တိုင်းမှာနာလေးကလည်းပျောက်ပျောက်ပျောက်ပျောက်ညှော့တာ အဲ့ဒီပြောင်းပြောင်းညွတ်ညွတ်ညွတ်ညွတ်နေတဲ့နံတရားလေးသည်ချက်သားတို့မင်းတို့အတ္တလားအနတ္တလားပြန်စဉ်းစားကြည့်အဲ့ဒီညွတ်တတ်တဲ့နံလေးဟာမြဲသလားဆိုတော့ကြည့်တော့မြဲလည်းမမြဲဘူးအပူဓာပေါ်ရင်ပူဓာသွားညွတ်တယ်အဲ့ဒါလေးပေါ်ရင်အဲ့ဒါသွားညွတ်ပြန်မြောပူဓာညွတ်တဲ့စိတ်မရှိတော့အဲ့ဒီညွတ်တတ်တဲ့နံတရားလေးဟာလည်းညွတ်ပြီးညွတ်ပြီးရင် ပြက်ပြက်ပြက်ပြက်နေလို့အနိစ္စ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 အနိစ္စကိုမြင်ရင် အနတ္တကိုလည်းမြင်လာမယ်လို့ပြောတာအခုအနိစ္စတရားလေးကိုနှလုံးသွင်းဆင်ញင်လိုက်တဲ့အခါကျတော့အော်မမြဲပါလားဒီနံလေးကလည်းပူတာပေါ်ပူတာသိပြန်ပြီအေတာပေါ်အေတာသိပြန်ပြီကြိုက်တာပေါ်ကြိုက်တာသွားသိပြန်ပြီအမျိုးမျိုးပြောင်းပြောင်းပြောင်းပြောင်းညွတ်နေတဲ့သဘောလေးနံရဲ့တရားလေးနံသဘောလေးဟာအော်မမြဲပါလားလို့ကြည်နေအဲ့မမြဲခြင်းဖြစ်နေတဲ့အဲ့ဒီနံတရားလေးဟာ ကိုပိုင်လားအစိုးရသလားကြည်လိုက်စမ်းချက်သားတို့တော့မပိုင်ဘူးဗျာအဲ့ဒါကြောင့်မို့ဝိညာဏအနတ္တဝိညာဉ်ဆိုတဲ့သိစိတ်လေးဟာလေအနတ္တပဲမြတ်စွာဘုရားအဲ့လိုပြဟောတာခံစားတတ်တဲ့ဝေဒနာတွေရှိတယ်ရုပ်ကဖောက်ပြန်တယ်နာကသွားပြီးတော့ညှို့ပြီးတော့သိလိုက်တယ်သိတာနဲ့တစ်ထပ်တည်းပါလာတာကဘာလဲဆိုတာခံစားမှု တင်းသဘောတောင်သဘောပူသဘောအေးသဘောဆိုတဲ့အပေါ်မှာပေါ်လိုက်ပြီဆိုတာနဲ့ तू ကကြိုက်ရင်ကောင်းတယ်ခံစားလိုက်တယ်မကြိုက်ရင်ဆိုးတယ်ခံစားလိုက်တယ်အဲ့ဒါစိတ်ကဒါရိုက်ပါလာပြီသားမျက်စိနဲ့အဆင်းနဲ့တိုက်လိုက်ရင်လေကိုနှစ်သက်တာလေးတွေ့ရင်ဒုက္ခဝေဒနာနဲ့ခံစားလိုက်တာ ကောင်းတယ်လို့ခံစားလိုက်တာမနှစ်သက်တာကြီးမြင်ရင်ဆိုးတယ်လို့ခံစားလိုက်တာပဲခံစားမှုဝေဒနာတွေကလည်းမြဲသလားဆိုတော့ခံစားမှုဝေဒနာလည်းမမြဲဘူးခံစားတဲ့သဘောတွေက အဲ့ဒါကြောင့်အဲ့ခံစားတဲ့သဘောလေးကမမြဲဘူးမမြဲတဲ့အဲ့ဒီခံစားမှုဟာ ပိုင်သလားအစိုးရသလားတဲ့ကိုပိုင်တယ်ဆိုငါကောင်းတာလေးပဲခံစားမယ်ဆိုတာမလာနဲ့လို့အမိန်ပေးကြည့်မရဘူးအဲ့ဒီခံစားမှုလေးကလည်းကိုမပိုင်ဘူးအတ္တမဟုတ်ဘူးအဲ့ဒါလည်းအနတ္တခံစားတဲ့သဘောကသူကခံစားပြီးသူကပြက်နေရတာ အဲ့ဒီဖြစ်ချင်းပြက်ချင်းတွေနဲ့ပြည့်နေရတဲ့သဘောကိုမဖြစ်ပါနဲ့မပြက်ပါနဲ့ငါဒါလေးကိုပဲတီးချင်ပါတယ်လို့ပြောလို့လည်းမရအမိန်ပေးလို့လည်းမရအဲ့ဒါလည်းအနတ္တာတဲ့အဲ့တော့မြတ်စွာဘုရားဝေဒနာတိလဲချက်သားတို့မင်းတို့အနတ္တပဲယုတ်တရားတွေတိလဲအနတ္တသိတတ်တဲ့ဝိညာဉ်ကလည်းအနတ္တခံစားတတ်တဲ့ဝေဒနာတွေကလည်းအနတ္တအဲ့ဒီကနေမှမှတ်သားတတ်တဲ့ တင်ညာခန္ဓာကိုယ်ကြီးထဲမှာတင်းတယ်ပေါ်ပေါ်ဟိုကပေါ်ပြတာကိုကသွားပြီးအဲ့ဒါကိုငငယ်ကဒါဆိုရင်တင်းတယ်ဒါပူတယ်ဒါအေးတယ်လို့မှတ်ထားတဲ့အခါကျတော့အမေဖေကတင်ပေးထားတဲ့အတိုင်းပဲအာဒါကတော့သွားကြည့်ရင်မီးမီးတွေ့ရင်ပူတယ်ဒီဟာကဒါပူတယ်ဒါအေးတယ်ပြောထားတဲ့အတိုင်းပြဉ္ညာကိုလိုက်ပြီးမှတ်ထားတာအဲ့ဒီပြဉ္ညာတွေလိုက်မှတ်ထားပြီးတော့ခန္ဓာကိုယ်ကြီးပေါ်မှာလဲအော်ဒါပူတယ်အေးတယ်ထုံတယ်ကျင်းတယ်ကြိုက်တယ်ဆိုပြီးတော့ တင်ညာတွေသွားပြီးတော့ပေးတာပညာတွေပေါ်မှာအဲ့ဒီတင်ညာပေးထားတဲ့တင်ညာဆိုတာလေးရှိတယ်တဲ့မျက်စိနဲ့အစင်းနဲ့တိုက်တဲ့အခါလဲဒါကတော့လူလို့မှတ်ထားတယ်ခွေလို့မှတ်ထားတယ်ကြောင်လို့မှတ်ထားတယ်အဲ့ဒီလိုမှတ်သားတတ်တဲ့တင်ညာအဲ့ဒီတင်ညာရောမြဲသလားမမြဲဘူးအဲ့ဒါလဲအခုအစင်းလေးအဖြူရောင်လေးမြင်ပြီးအခုအနီရောင်လေးပြောင်းမြင်တာအခုအဝါရောင်လေးမြင်ပြီးအခုအစိမ်းရောင်လေးပြောင်းမြင်တာအခုအညိုရောင်လေးပြောင်းမြင်တာ အော်အညိုရောင်လေးပါလားအစိမ်းရောင်လေးပါလားအဝါရောင်လေးပါလားလို့မှတ်သားတတ်တဲ့တင်ညာတွေကလည်းသူ့အတူပေါပေါ်ပေါပေါ်ပြီးတော့တင်ညာတွေကလည်းပြက်ပြက်ပြက်ပြက်သွားတာမမြဲလို့အနှိမ့်စအဲ့ဒီမမြဲတဲ့အနှိမ့်စဖြစ်တဲ့တင်ညာတရားတွေဒီကိုပိုင်လားအစိုးရလားဆိုကိုလည်းမပိုင်ဘူးအစိုးလည်းမရပါဘူးဒါကြောင့်မို့တင်ညာကိုလည်းမြတ်စွာဘုရားအနတ္တသင်္ခါရတဲ့အဲ့ဒီတင်ညာလေးပေးလိုက်တာလေးအပေါ်မှာကြိုက်ရင်လောဘမကြိုက်ရင်ဒေါသ ဆိုတော့စေတနာသင်္ခါရတွေဖြစ်တာရောအဲ့ဒီမြင်တာပေါ်မှာကြားတာပေါ်မှာပူတာပေါ်တော့လဲမကြိုက်တဲ့စိတ်လေးဖြစ်လာလိုက်တော်နေနှစ်သက်တဲ့စိတ်လေးဖြစ်လာလိုက်ထိုင်ရတာလေးကောင်းတယ်ကွာဆိုဟောနှစ်သက်တဲ့စိတ်လေးဖြစ်နေဒုက္ခဝေဒနာလေးတွေအဲ့ဒီဒုက္ခဝေဒနာလေးတွေဖြစ်တာလေးပေါ်မှာလဲနောက်ကဘာလိုက်လဲလောဘလိုက်တာပေါ့အာမကြိုက်တဲ့ဟာကြီးဖြစ်လာတဲ့ခါကျတော့နောက်ကဒေါသလိုက်လာနော်အဲ့ဒီဖြစ်ပေါ်လာတဲ့ဝေဒနာတွေရဲ့အပေါ်မှာတင်ညာတွေပဲပြီးတော့ပေါ်လာရတဲ့ကြိုက်ရင်လောဘမကြိုက်ရင်ဒေါသဆိုတဲ့ တရားတွေရှောက်ပြီးဟိုတွေးတယ်ဒီတွေးတယ်တွေးတဲ့စိတ် တွေကြံစည်တဲ့စိတ်တွေဘာမြဲတာရှိတယ်လဲတွေးတယ်တွေးတယ်တွေးတာပဲရှိရပြီးတိုင်ဘာမှလည်းကြံတာလည်းမဟုတ်အဲ့ဒါကြောင့်မို့အဲ့ဒီတွေးတတ်တဲ့သဘောတွေဒီအနေဆာအဲ့ဒီအနေဆာကိုပဲပြန်ပြီးတော့ကြည်လိုက်တဲ့အခါကျမမြဲဆင်းရဲမမြဲဖြစ်နေတဲ့ဒီတရားတွေဒီအစိုးရလားငါပိုင်လားဆိုကိုလည်းမပိုင်အဲ့ဒါကြောင့်မို့အနတ္တာဒါကြောင့်မို့မြတ်စွာဘုရားကယုတ်တရား ဝေဒနာတရားသင်ညာတရားသင်္ခါရတရားဝိညာဉ်ဆိုတဲ့ဒီအသေးပဲတွေတော့တရားဓမ္မတွေသိအောင်တော့လုပ်ထားမှာနော်တရားတွေဒီလောက်နာနေတာရုပ်ဆိုတာဖောက်ပြန်ပြောင်းလဲတတ်တဲ့သဘောအစုနော်ရုပ်ဆိုတာဝေဒနာဆိုတာကဘာလဲခံစားတတ်တဲ့သဘောအစုဝေဒနာကြတော့စိတ်မှာဖြစ်တာနော်အဲ့ဒါကနန္တရားဝေဒနာက ရုပ်ကဖောက်ပြန်တတ်တာကသဘောအစုကရုပ်တရားအဲ့ဒါကဒီခန္ဓာကြီးဒါငုတ်တုတ်ထိုင်နေရရုပ်တရားကြီးအဲ့ဒီကနေမှပရမတ်ရုပ်ကိုဆွဲထုတ်တော့ပြောင်းလဲနေတဲ့သဘောကိုတင်းတလဲတောင်းတလဲပူတလဲအဲ့တဲ့အမျိုးမျိုးပေါ်ပေါ်ပေါ်ပေါ်ပြီးတော့ပြောင်းပြောင်းပြနေရင်ပြောင်းတာကိုရုပ်လို့သုံးလိုက်တာအဲ့ဒါကရုပ်တရားဝေဒနာဆိုတာဘာလဲခံစားတတ်တာကောင်းတာလားခံစားတယ်ဆိုးတယ်လည်းခံစားတယ်အလဲလာလည်းခံစားတယ်ခံစားတတ်တာကဝေဒနာအဲ့ဒီပေါ်မှာ ပူတယ်တောက်နဲ့တင်းတယ်အစင်းလူခွဲကြောင်ကြက်ငက်လို့မှတ်သားတတ်တာကတင်ညာတင်ညာဆိုတာမှတ်သားတတ်တာလေသင်္ခါရဆိုတာက လောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်ဟိုတွေးလိုက်ဒီတွေးလိုက်ကြံစည်လိုက်အဲ့ဒါတွေအကုန်လုံးကသင်္ခါရနော်ဒါခါတဲ့သားမြင်သားလေးကိုသွားပြီးသိလိုက်တယ်သမီးမြင် သမီးလေးကိုသိလိုက်တယ်အဲ့လိုသိတတ်တဲ့စိတ်လေးကဝိညာဉ်အဲ့ဒီလို तू ကရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ရဲ့သဘောကိုကိုက သိထားမှဦးဇင်းတို့ကတရားဟောတဲ့အခါကျတော့မြတ်စွာဘုရားပါဠိလိုဟောခဲ့တဲ့ဟာကျတော့တချို့တက်လေဟာကျတော့ဒီပါဠိနဲ့ထုတ်ရှင်းမှရတယ်အဲ့တော့ဦးဇင်းဒီအော်ဒီရောက်စားတုန်းကနိုင်ငံသားတွေလိုက်တရားဟောတော့တခါတလေဒီလိုပါဠိလေးသုံးလိုက်ရင်ဦးဇင်းကပါဠိအတော်သုံးခဲ့ပါတယ်ဘာလို့လဲဆိုတော့နားမလည်မှဆိုလို့ကိုဖြစ်နိုင်တယ်များရှောင်သုံးတာတချို့လေနေရာကျတော့ရှောင်မရတာတွေရှိတယ်အဲ့ဒါကျတော့အခုလိုရောဝေနာတင်ညာသင်္ခါရဝိညာဉ်ကျတော့ तू ကပါဠိကိုရှောင်သုံးလို့ကမရတော့မရတော့ तू နဲ့တိုက်ရိုက်တွဲပြောရတော့နိုင်ကြသားတွေကဘာပြောလဲဆိုတော့ဆရာတော်ကအဲ့ဒီပါဠိထထရွတ်လိုက်ရင်ကိုတရားတွေကပျောက်ပျောက်ကုန်တာတဲ့ဘယ်ရောက်သွားမှမသိဘူးတဲ့သူတို့ကလည်းအဲ့တော့ဦးဇင်းကဘာသွားစဉ်းစားပြီလဲဆိုတော့အိန္ဒိယရောက်ခါသားကဒီနေ့ရောက်တော့တခါမနေ့ကျတော့ဟိုမှာဈေးဝယ်သွားတာဟိုသွားတဲ့အခါကျတော့ဟာဒါဘာလဲဒါဘီယရှိရိတ်ဟာဒီဟာဘာလဲ ဒါဘယ်နေရာဆိုပြောတာနာမည်တွေကလည်းကိုယ်ကလည်းကြားဘူးတဲ့နာမည်ကလည်းမဟုတ်တော့ပြန်လာတယ်လာရောတခုမှမမှတ်မိတော့ဘူးပြောလာတဲ့စကားကဩငါအိန္ဒိယရောက်သွားတော့လို့ဖြစ်နေတယ်မှာလို့ဒကာဒကမတွေကသူတို့ဆိုလဲနိုင်ငံသားတွေဆိုတော့ပိုဝေးတာပေါ့ဒီပါဠိကဘာမှမသိဘူးကိုကပါဠိလိုနည်းနည်းမပြောမဖြစ်တဲ့ဟာလေးပြောလိုက်ရင်လဲအဲ့မှာသူတို့ကတခါတည်းခြားခြားလဲနေတာအဲ့လိုတွေဖြစ်တော့ကြောင်းမို့ဥစဉ်ခုတရားဟောရင်ဖြစ်နိုင်သမျှဥစဉ်ပါဠိတွေ ရှောင်ပြီးတော့မြန်မာလိုတက်တက်ကိုသဘောပေါက်အောင်ဥစဉ်ဒကာတော်မတွေအတွက်ဥစဉ်ဟောပေးတာပါနော်။ကြောင့်မို့ဒါပေမဲ့လည်းအခုပြောသလိုပေါ့ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဒါတွေပြောတဲ့အခါကျရှောင်လို့မရတော့သူနဲ့ပြန်ပြန်အဓိပ္ပာယ်ဖွင့်ဖွင့်ပြီးပြောမှသူကအဲ့ဒီကျမှနားလဲတာဆိုတော့ကြောင့်မို့ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဒါတွေကိုနားလဲထားမယ်မဂ္ဂင်၈ပါးနော်ဘာတွေဆိုတာနားလဲရမယ်နိဝရဏတရား၅ပါးနောက်ကြိုက်တစ်ခါစီပြန်ပြန်မှတ်ခိုင်းမယ်နော် အဲ့ဒါမျိုးတွေမှတ်ထားတဲ့အခါကျမှအော်နိဝရဏဆိုတာဒါပါလားနော်အော်မဂ်ကြီး7ပါးဆိုတာဒါပါလားအော်တတိပဌံတရား၄ပါးဆိုတာဒါပါလားဆိုတော့အဲ့ဒီဟာတော့ဥစ္စံတော်တရားတော်မတွေအခြေခံသိကိုသိရအဲ့လိုသိတဲ့အခါကျမှဥစ္စံတော်ဒီဝိပဿနာဘိုင်းတွေဟောရတာကပိုးပို့သဘောပေါက်လာအဲ့လိုမှမဟုတ်လို့ရှင်သဘောပေါက်မှာမဟုတ်ဘူးဒါကြောင့်မို့အခုခန္ဓာ၅ပါးအပိုင်သေးသေးချာချာလေးမှတ်တာအဲ့ဒီခန္ဓာ၅ပါးဟာမြတ်စွာဘုရားကဒါကြောင့်မို့ ရုပ်တရားတွေကလည်းဖောက်ပြန်ပြောင်းလဲနေလို့အနတ္တအနတ္တသုံးတဲ့နေရာမှာဒီနေရာမှာရုပ်တဘာဝရုပ်ဓမ္မတွေသည် သူ့သဘောသူ ဆောင်းနေတာကိုယ်သဘောကိုယ်အတ္တနဲ့ဘာတစ်ခုမှလုံးလို့မရလို့အရာသည်မြတ်စွာဘုရားကအနတ္တဥတလဲအေတလဲထုံတလဲကျင်တလဲကြိုက်တလဲမူတလဲဝေတလဲအော်တလဲအန်တလဲကြွားပြန်ပြီပေါက်ရပြန်ပြီစားရပြန်ပြီနော် အမျိုးမျိုးပြောင်းလဲနေတာအဲ့ဒီဖောက်ပြန်ခြင်းပြောင်းလဲခြင်းသူသဘောသူ ဆောင်နေတာတွေဒီကိုယ့်ရဲ့အတ္တနဲ့ဘာတစ်ခုမှ လုံမရလို့မြတ်စွာဘုရားကအဲ့ဒါကိုအနတ္တအဲ့တော့အနတ္တလက္ခဏာညာရှုမဲ့ပုဂ္ဂိုလ်ကခန္ဓာကိုယ်ထဲမှာဒါအခုဥဒလဲအေဒလဲပေါ်လဲအော်အနတ္တပါလားတင်နာပေါ်လဲအနတ္တတောက်နာပေါ်တော့လဲအနတ္တကြိုက်တာပေါ်တော့လဲအနတ္တမူတယ်ဝေတယ်အော်တယ်အန်တယ်ဆိုတော့အော်အနတ္တပါလား သူအနတ္တတလုံးနဲ့သူကရှုတာမျက်စိကနေအဆင်းတွေတိုက်တော့လဲအော်ပြောင်းလဲနေတာအဆင်းရုပ်တွေပြောင်းလဲနေလို့အနတ္တနားနဲ့အသံနဲ့တိုက်တော့လဲပြောင်းလဲနေလို့အနတ္တနှာခေါင်းနဲ့အနံ့နဲ့တိုက်တော့လဲအဲ့ဒီရုပ်တရားတွေပြောင်းလဲနေတဲ့အနတ္တရှာနဲ့အရသာနဲ့တွေ့တော့လဲချိုတယ်ခြံတယ်ဖန်တယ်စက်တယ်ခါတယ်ပြောင်းလဲနေလို့အနတ္တမနှောနဲ့ဓမ္မနဲ့တွေ့တဲ့အခါမှာလဲကောင်းတာတွေတွေးမိလိုက်မကောင်းတာတွေတွေးမိနေဟိုအာယုံဒီအာယုံပညာအာယုံနေအာယုံမျိုးစုံနေရှောက်ပြီးတွေးတော့နေတာလေအနတ္တ ရုပ်တဘာဝတွေမှန်သမျှအနတ္တကဲနံတဘာဝတွေရောနံတဘာဝကလည်းအနတ္တသိနေတဲ့သိစိတ်လေးကလည်းသူကသူပေါ်ပြီးပြက်နော်ခံစားတာလေးကလည်းခံစားပြီးပြက်မျက်စိနဲ့အချင်းနဲ့တိုက်တယ်ကောင်းတယ်လို့ခံစားမယ်ဆိုးတယ်လို့ခံစားမယ်ဘာကြံလဲအပိတိုင်အကုန်ပြက်စီးသွားတဲ့သဘာဝတရားတွေဟာမမြဲဘူးပြောင်းလဲနေတဲ့နံတရားတွေကလည်းနံတရားတွေကလည်းအစင်ညွတ်ညွတ်ပြောင်းပြီးတော့သူကသူခံစားတာလည်းခံစားပြီးပြက်တယ်မှတ်သားတာလည်းမှတ်သားပြီးပြက်တယ် လောဘဒေါသမောဟဖြစ်တာတွေလည်းဖြစ်ပြီးပြက်တယ်မျက်စိနဲ့အစင်းတိုက်တဲ့အခါမှာလည်းဖြစ်ပြီးပြက်ကြတယ်အဲ့ဒီအစင်းတွေပေါ်မှာခံစားမှုတွေမှတ်သားမှုတွေကလည်းဘာတစ်ခုမှမမြဲဘူးအဲ့ဒါကိုမြတ်စွာဘုရားကချက်သားတို့ပိုင်လည်းမပိုင်လို့အစိုးမရလို့အနတ္တရမောမြတ်စွာဘုရားရဲ့အနတ္တသာသနာဆိုတာဥစ္စံတော်တရားဓမ္မတွေက အခုအနတ္တလက္ခဏာဉာဏ်ကိုရှုကြမယ်ဆိုရင်အရင်ဆုံးခန္ဓာကိုယ်တွေမှာပူဓာတွေပေါ်ပေါ်အေဓာတွေပေါ်ပေါ်ထုံတာပေါ်ပေါ်ကြိုက်တာပေါ်ပေါ်အော်အလုံးဟာယုတ်ဓမ္မတွေကလည်းအစဉ်ပြောင်းနေလို့အနတ္တနံတွေကလည်းအမြဲတမ်းပြောင်းပြောင်းညွှန်နေရတဲ့အနတ္တပြောင်းပြောင်းပြီးခံစားနေရတဲ့အနတ္တနော်တင်တာပေါ်တင်တာသွားခံစားလိုက်တယ်တခါပူဓာပေါ်ပူဓာသွားခံစားလိုက်တယ်အဲ့ဒီလိုရုပ်ပြောင်းလို့နံပြောင်းပြီးတော့လိုက်လိုက်ခံစားနေတာတွေလိုက်လိုက်မှတ်သားနေတာတွေအဲ့ဒီပေါ်မှာလောဘဒေါသမောဟဖြစ်နေတဲ့ ခန္ဓာ၅ပါးယုံ nant တရားတွေဟာသူ့အစဉ်သူ့သဘောသူဆောင်သူ့အလုပ်သူလုပ်နေတာအတ္တနဲ့ဘာဖြစ်ပါစေညာဖြစ်ပါစေလို့ဘာတစ်ခုမှပြောလို့မရတားလို့မရစီးလို့မရလို့မြတ်စွာဘုရားကအနတ္တတဲ့ဒါကြောင့်မို့အနတ္တလက္ခဏာဉာဏ်ရှုခြင်းတဲ့ပုဂ္ဂိုလ်များသည်ကိုယ်ခန္ဓာကိုယ်ကာယအတွင်းမှာပူတာအေးတာတောက်တာတွေပေါ်ပေါ်ရင်လည်းအလုံးပေါ်တာတွေမှန်သမျှအနတ္တကြားတာလည်းအနတ္တနာနာလည်းအနတ္တနော်မြင်တာလည်းအနတ္တနှာခေါင်းနဲ့အနံနဲ့တွေ့တော့လည်းအနတ္တ ရှာနဲ့အရာသာနဲ့တွေ့တော့လေအနတ္တအဲ့ဒီအနတ္တတလုံးကိုပဲနှလုံးသွင်းပြီးတော့ဩယူရပြန်ပြီဟဲ့အနတ္တအတ္တနဲ့ဆိုကမယိုနဲ့မပေါက်နဲ့အကုန်မိတ်ပေးလို့ရမှာမရဘူးတဲ့เนาะဒီခန္ဓာကိုယ်ကြီးထဲမှာပေါ်လာသည်မြတရားတွေဒီအတ္တဆိုတာမရှိเนาะဒါကြောင့်မို့အဲ့ဒီအတ္တလေးမြဲလားမမြဲဘူးလားဆိုမြတ်စွာဘုရားအတ္တရှိမှမရှိတာမြဲတယ်မမြဲဘူးဘာဖြေစရာလို့လဲဖြေကိုမဖြေဘူးမြတ်စွာဘုရား အတ္တကစကြတဲ့ရှိမှမရှိတာဟုတ်တယ်မို့လားမရှိတဲ့ဟာလေးကိုသွားပြီးတော့မြဲလားမမြဲသလားဆိုတော့ကားမရှိတဲ့လူသွားပြီးတော့မင်းကားပြက်ပြီလားကောင်းပြီလားသွားမိတော့ဟိုကကားမရှိပါဘူးဆိုမှတော့ပြက်တယ်လည်းပြောမရဘူးကောင်းတယ်လည်းပြောမရဘူးပေါ့အခုလဲအတ္တကအစကြတဲ့ကိုရှိကိုမရှိတာအဲ့ဒီမရှိတဲ့အတ္တရေးကိုအတ္တလို့လောက်ထားတဲ့လောကကြီးမှာတရားမှုအတ္တတိမြဲလားမမြဲဘူးလားမြတ်စွာဘုရားမြဲတယ်လည်းမပြောဘူးမမြဲဘူးလည်းမပြောဘူး ။ဘာကြောင့်လဲဆိုစကြတဲ့ရှိမှမရှိတာကြီးမဲတရားကိုမလို့ဖြေတရားလည်းမလို့ဟုတ်တယ်မဟုတ်လားဖရာရဲ့အမြင်ကနော်ဒါကြောင့်မို့အတ္တဆိုတာမရှိတဲ့တရားအမှားတရားအဲ့ဒီမရှိတာကြီးကိုအတ္တလို့ယူပြီးတော့အတ္တနောက်မှာဒိဋ္ဌိလိုက်တယ်ဒိဋ္ဌိလိုက်ပြီးအတ္တဒိဋ္ဌိအဲ့ဒါကိုတနည်းပြောတော့သက်ကာယဒိဋ္ဌိလို့ခေါ်တယ်ခန္ဓာကိုယ်ကြီးကိုငါကိုလို့ဆွဲတယ်ငါဥစ္စာလို့ဆွဲတယ်ငါလို့ဆွဲတယ်အဲ့တော့ငါကိုငါဟာငါဥစ္စာဆွဲတယ်ငါသားငါသမီးငါအိုးငါအိမ်ငါစည်းစိမ်ဆွဲတယ်ဆိုတော့ အဲ့ဒီမရှိတဲ့အတ္တကိုသွားပြီးတော့အယူလွဲပြီးဒိဋ္ဌိကပ်လိုက်တော့အဲ့ဒီဒိဋ္ဌိနောက်မှာလောဘဒိဋ္ဌိနောက်မှာဒေါသဒိဋ္ဌိနောက်မှာ လာတဲ့မောဟတရားတွေကအပယ်ဆွဲချတော့အဲ့ဒီပုဂ္ဂိုလ်ဒီအယူမှားလို့အဲ့ဒါဒီအပယ်ကြပါတယ်ဒါကြောင့်မို့ဦးဇင်းတော်တရားဓမ္မတွေကမြတ်စွာဘုရားရဲ့တရားတော်တွေနာယူတယ်ကျင့်သုံးတယ်ဆိုတာအပယ်လွတ်ဖို့အယူတွေမှန်ဖို့ အော်ငါကိုငါဟာငါဥစ္စာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိတာကြီးကိုဒါကိုသွားပြီးတော့ငါကိုလို့စွဲနေတာငါဥစ္စာလို့စွဲနေတာငါလို့စွဲနေတာပါလားတကယ်အရှိအမှန်တရားကတော့သူ့အတူရုပ်တဘာဝတွေကပြောင်းလဲနေတယ်နာမ်တဘာဝတွေကလည်းပြောင်းပြောင်းညွတ်နေတယ်ခံစားတတ်တယ်မှတ်သားတတ်တယ်ဒါနာမ်ရသဘောတွေနာမ်ရလက္ခဏာတွေရုပ်နဲ့နာမ်နဲ့လို့နှစ်ခုပြောလိုက်ရင်ဒါရုပ်နာအဲ့ဒီကနေနာမ်ကိုပြန်ခွဲရင်နာမ်သည် သိတတ်တာရှိတယ်ခံစားတတ်တာရှိတယ်မှတ်သားတတ်တာရှိတယ်စေသောတိုက်တွန်းတဲ့လောဘဒေါသမောဟတွေးတောကြံစီတာတွေဆိုတဲ့အဲ့ဒီ၄မျိုးဖြစ်ပေါ်လာရပါတယ်ဖြစ်ပေါ်လာရတဲ့နန္တရားတွေဟာလည်းပဲငါပိုင်တာဆိုတာလည်းမရှိဘူးငါကိုဆိုတာလည်းမရှိဘူးငါဥစ္စာဆိုတာလည်းမရှိပါဘူးเนาะအဲ့ဒါကြောင့်မို့ဦးဇင်းတော်တရားတော်မတွေကအော်ယောက်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီတရားတွေဟာယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ငါသူတစ်ပါးယောက်ျားမိန်းမမဟုတ်ယုတ်နဲ့နာနဲ့ သူ့သဘာဝသူ့အတူဖြစ်ပြီးပြက်နေတဲ့သဘောတွေအဲ့ဒီဖြစ်ချင်းပြက်ချင်းနဲ့ပြည့်နေတဲ့သဘောတရားတွေဟာပိုင်တယ်အစိုးရတယ်ဆိုတာလည်းမရှိလို့မြတ်စွာဘုရားကအနတ္တလို့ဟောတာပါလားလို့ကိုယ့်ကိုယ်ကိုအနတ္တရဲ့သဘာဝကိုသိပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်မှာလည်းအတ္တလို့အယူမဆွဲအောင်ငါသားငါသမီးငါအိုးငါအိမ်ဆိုတဲ့ဟာလည်းတကယ်တော့မရှိဘူးเนาะတကယ်ဒါပညာအစွဲတွေပဲဒါတွေဟာဖြစ်နေတာတကယ်နဲ့တော့ဘာတစ်ခုမှကိုပိုင်လို့မှမရတာအစိုးမှမရတာ ဒီယောဝေဒနာတင်ညာသင်္ခါရဝิญဉ်ဆိုတဲ့ကိုယ်ခန္ဓာကိုယ်ကြီးတောင်မှငါပိုင်ပါတယ်လို့ထင်နေတဲ့ခန္ဓာကြီးအခုစိတ်ပိုင်းကြည့်လိုက်တော့ဘာမှပိုင်တာရှိလဲကိုယ်ခန္ဓာကိုယ်ကြီးတောင်မှဘာတစ်ခုမှပိုင်တာလည်းမရှိတဲ့ခန္ဓာကိုယ်ကြီးဖြစ်နေတော့အခြားပုဂ္ဂိုလ်ဘယ်လိုလုပ်ပိုင်လို့ရမှာလဲဩလောကသဘာဝတရားတွေဒီမမြဲလို့အနိစ္စအဲ့ဒီမမြဲခြင်းအနိစ္စတွေနဲ့ပြည့်နေတဲ့တရားမှန်သမျှသည် အကုန်လုံးအစိုးမရလို့မြတ်စွာဘုရားကအနတ္တလို့ဟောခဲ့တာပါလားလို့ဦးဇင်းတို့တရားတော်မတွေအနတ္တလက္ခဏာဉာဏ်ကိုထင်မြင် သုံးသပ်နိုင်အောင်မြတ်စွာဘုရားသာသနာတော်တွေမှာကြိုးစားပြီးတော့အနတ္တဉာဏ်ကိုသုံးသပ်ပေးပါဆင်ញင်ပေးပါ ရှုမှတ်ပေးပါပွားများပေးပါအဲ့ဒီလို အနတ္တလက္ခဏာဉာဏ်ဆင်ញင်သုံးသပ်ပွားများနိုင်မယ်ဆိုရင်တော့ဦးဇင်းတို့တရားတော်မတွေအတ္တဒိဋ္ဌိတွေပြုတ်ပြီးတော့ဦးဇင်းတို့ မတရားဖို့တရားတွေရနိုင်ပါလိမ့်မယ်ဒါကြောင့်ယနေ့ဥစဉ်တို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေသည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့အရိယာပေါင်းသူတော်ကောင်းကြီးများဟောကြားတော်မူခဲ့တဲ့အနတ္တလက္ခဏာဒေသနာတော်ကိုမိမိတို့ရဲ့ဉာဏ်နဲ့မှထင်မြင်သုံးသပ်နိုင်ပြီးတက္ကလာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုယ်ကြားထောထွေသည့်အသောအိုခြင်းကိယနာခြင်းကိယသေခြင်းကိယ